ဒီကနေ့သာသနာတော်နှစ်2564ခုကောဇာတက္ကိ1382ခုနတ်တော်လာပြီကျော်9ရက်2021ခု တလပိုင်း3ရက်တနင်္ဂနွေနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဓမ္မဒါနအလှူရှင်များနဲ့ လိုင်းမော်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းတော်ကောင်းတို့အတွက်ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားနာကြတဲ့အလုပ်ကိုစ조사ပြီးတော့အထုတ်နေကြတဲ့အချိန်ပေါ့နော်အဲ့တော့ဒီကနေ့ညဓမ္မဒါနအလှူရှင်တွေကဖခင်ကြီးဥပထေအားရည်စူး၍ကြံရစ်သူသာသမီမြေတစုစပယ်မာကလန်၅ရက်ကွက်ဆင်မလိုက်ကမာရွတ်ရန်ကုန်မြို့တဲ့ နောက်ပြီးတော့နှစ်ဖက်သောမိဘများကိုအမှုထား၍ဥအောင်သက်နိုင်ဒေါ်လှလှထီသမီးမတ်ရွှေစင်သက်မတ်ငွေစင်သက်မြင်သာလေးလန်း15ရက်ကွက်တောင်ဥက္ကလာရန်ကုန်မြို့ဥတန်းစင်လိုင်ဒေါ်သူစာခိုင်မိသားစုမြောက်တကုံရန်ကုန်မြို့ဒေါ်မြင့်မြင့်ကြည်မိသားစုမြောက်တကုံရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာ အနုမောဒနာဖြစ်ဖြစ်စေဖို့ဘုံဘုံတို့ဖတ်ကြားပြပါเนาะအဲ့တော့ဒီနေ့တရားနာပေးတပ်ပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း9เนาะဘာဟုသစ္စင်စသိပ္ပင်စဝိနယောစသူတိခိတော သူပါတိတာစယာဝါစဧတမင်္ဂလမုဒ္ဓမံ မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့သုံးခုမြောက်ဂါထာတော်ပေါ့နော်ဒေဝပုဒ္ဒတိလိုရင်းနဲ့မေးလျှောက်လာတဲ့ဩနတာယံဘာဟုသစ္စင်စာအကျင်များသောအကြအမြင်ရှိသူဤအဖြစ်သည်၎င်းယံသိပ္ပင်စာအကျင်လက်မှုပညာတက်မြောက်ခြင်းသည်၎င်းသူတိတ်ခိတော်ကောင်းစွာသင်အပ်ကျင့်အပ်သောယောဝိနယောစာအကျင်ကိုကျင့်ဝီနည်းတရားသည်၎င်း သူဘာတိတာကောင်းစွာပြောဆိုအပ်သောယာဝါစာစအကျင့်စကားသည်၎င်းအဋ္ဌိရှိဤအေတံဤလေးပါးသည်ကားဥဒ္ဓမံကောင်းမြတ်လှစွာသော မင်္ဂလာမင်္ဂလာတရားပေတည်းတဲ့မင်္ဂလာတရားမြတ်စွာဘုရား၄ပါးဟောတာเนาะဒီဂါထာနဲ့ဒီနေရာမှာမင်္ဂလာတရားကိုရေတွက်တယ်ဆိုတာကမြတ်စွာဘုရား38ပါးဆိုတဲ့ကဏ္ဍတက်ပြီးတော့ဟောတာတာတော့မရှိဘူး အဆင်ပြေသလိုရေကြတာတွေရှိတယ်အာရတိဝိရတိပါပါအတွဲလိုက်လေးတွေပေါ့နော်ကာရောစနိဝါတောစမာတာပိတုဥပဋ္ဌာနံပုဒ္ဒဓာရတသင်္ကဟောဆိုရင်ပုဒ္ဒဆိုတာတာဓာရဆိုတာဇနီးမယားသင်္ကဟဆိုတာချီးမြှောက်တာအဲ့ဒါကိုတဘာတည်းပြုတ်ပြီးတော့ရေတာလည်းရှိတယ်နှစ်ပါးပေါင်းပြီးတော့တဘာလို့ရေရေတွက်တာလည်းရှိတယ်အဲ့တော့မင်္ဂလာတရား38ပါးဆိုတာထက် 39ပါးလည်းဖြစ်ခြင်းဖြစ်မယ်38ပါးလည်းဖြစ်ခြင်းဖြစ်မယ်အရေးအတွက်ကဏ္ဍသင်္ချာကအဓိကမဟုတ်နော်ပေါင်းတာတွေတွဲတာတွေကအဓိကမဟုတ်အဓိကကဒီအပြုအမူဟာမင်္ဂလာဆိုတာကို နားလည်ဖို့ကအဓိကပေါ့နော်ဒါဒီကနေ့ဘုံဘုံတို့ မင်္ဂလာတရား၄ပါးတဲ့ကဘာဟုသစ္စင်စသိပ္ပင်စမင်္ဂလာတရားနှစ်ပါးပေါင်းပြီးတော့ပြောမယ်လို့စီစဉ်ထားတယ်နော် ဒီမင်္ဂလာတရားလေးပါးကိုဆရာကြီးတကုံဥထုမြင့်ကဘလို့ရေးထားလဲတက်ကောင်းတက်ရာဟူသမျှကိုကြားမြင်တုဒ္ဒရှိပါစေ။အိုးအိမ်တီထောင်ဝန်းစာရေးနဲ့အသက်မွေးဖို့အတက်တင်လေ။လူနှင့်ဆိုင်ရာကျင့်ဝတ်များကို ကောင်းစွာသင်ကြားနားလည်စေ။မှန်ကန်ရင်ကြည်ချိုတာအေးဆိုရေးတတ်ပါစေ။အဲ့ဒါမှဗုဒ္ဓဘာသာကဗမင်္ဂလာတွေအလွန်ကောင်းတယ်နော်။ မချီးမွမ်းတတ်လောက်အောင်ကိုပဲကောင်းတယ်လို့ပြောရမှာနော်။ပါဟုတ်သစ္စင်စဆိုတာသူကဘယ်လိုလေးအိဗယ်ဖွင့်တော့တက်ကောင်းတက်ရာဟူသမျှကိုကြားမြင်တုဒ္ဒရှိပါသည်။တတ်တင်တတ်ထိုက်တိတင်တိတိုက်တာတွေဘာမှမကြံဘူးအကုန်လုံး။နော်လောကီလိုနော်ဒါလေးကိုဘယ်လိုလုပ်ရမလဲလို့သိတာလေးကစနောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်ဘယ်လိုလုပ်ရမလဲလို့သိသည့်အထိနော်တိတင်တိတိုက်တာတွေကိုသိအောင် သင်ယူရမယ်။ နားလည်အောင်ကြိုးစားရမယ်။တက်ကောင်းတက်ရာဟူသည်မျှကို ကြားမြင်တုတ္တရှိပါစေ။အိုးအိမ်တီထောင်ဝန်းစာရေးနဲ့အသက်မွေးဖို့အတက်တင်လေ။သိပ္ပင်စဆိုတာကိုသူကဟိုပြီးတော့ဘုံဘုံတိတိချာလေးခွဲပြီးတော့ပြောပါမယ်ဒီမှာဆရာကြီးရေးထားတာကတော့အိုးအိမ်တီထောင်ဝန်းစာရေးနဲ့အသက်မွေးဖို့အတက်တင်လေးလူဘဝမှာလိုအပ်ချက်တွေဟာအများကြီးအဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အတက်ပညာကိုဘုံဘုံတို့တက်ဖို့လိုတယ်ဟုတ်လား ဒီနေရာမှာစားရေးဝယ်ရေးနေရေးကျန်းမာရေးဒါလေးတွေကိုသိစုံမျှနဲ့လည်းမပြည့်သေးဘူးမပြည့်စုံသေးဘူးအသက်မွေးတယ်ဆိုတာနေပေကအကျယ်ကြီးစားရေးပြည့်စုံမှနေရေးပြည့်စုံမှဝယ်ရေးပြည့်စုံမှကျန်းမာရေးပြည့်စုံမှဒီလောက်နဲ့တကယ်တမ်းကလုံလောက်သေးတာမဟုတ်ဘူးလူလောကကြီးမှာ အုပ်စုလေးတွေဖွဲ့ပြီးတော့နေထိုင်ကြတဲ့နေရာမှာနော်ဘေးကင်းဖို့ရန်ကင်းဖို့နော်လူတွေဟာအကုန်လုံးနော် ညီညီညွတ်ညွတ်နဲ့ချမ်းချမ်းသာသာနေနိုင်ခွင့်ရဖို့ရောမလိုဘူးလားနော်စာဝတ်နေရေးကျမ်းမာရေးပြည်စုံနဲ့မရသေးဘူးနော်အများကြီးပဲအဲ့တော့အဲ့ဓာတွေကိုလည်းပဲနေတတ်အောင်နော်အဲ့ဒီပညာတွေကိုလည်းတက်ရမယ်ဥအိမ်တီထောင်ဝန်းစာရေးနဲ့အသက်မွေးဖို့အတက်တင်လေအသက်မွေးတယ်ဒီအသက်ကလေးမသေးအောင်မွေးရတာစားရေးဝယ်ရေးနေရေးနဲ့နဲ့မွေးလို့မရသေးဘူးအဲ့ဒါကတော့အခြေခံကြီးပေါ့နော်ကျမ်းမာရေးရှိမယ်လူမှုဆက်ဆံရေးရှိမယ် ဟုတ်လားလူနှင့်ဆရာကျင့်ဝတ်များကိုကောင်းစွာသင်ကြား နားလည်စေဒါကဝိနယောစာသူတိခိတော်သူ့တော့ကျေပြန့်လို့တရတိတဟောရမယ်နော်သူဘာတိတာစရာဝါစာ မှန်ကန်ယင်ကြီးချိုတာအေးရှူရစ်တတ်ပါစေအဲ့ဒါလည်းတရက်ဟောရမှာနော်အဲ့တော့ဒီကနေ့ဘုံဘုံတို့မှတ်သားကြမှာကပါလေဘာဟုတ်သစ္စင်စသိပ္ပင်စမင်္ဂလာတရားနှစ်ပါး အဲ့ဒီမင်္ဂလာတရားနှစ်ပါးရဲ့အတိဘယ်ကိုဘုံဘုံတို့အကြံဉာဏ်လေးပြောမယ်။ပြီးရင်ဒီမင်္ဂလာတရားနှစ်ပါးရဲ့အစွမ်းတတိဒီမင်္ဂလာတရားနှစ်ပါးရဲ့သဘောတဘာဝဒီမင်္ဂလာတရားနှစ်ပါးအရေးပါပုံဒါကိုပြောမယ်။ပြီးရင်ဒီမင်္ဂလာနဲ့ပြည့်စုံအောင်ဘုံဘုံတို့ဘလို့ရှာဖွေရမလဲ။ဟုတ်လား။ပြီးရင်ဒီမင်္ဂလာနဲ့ပြည့်စုံအောင်ရရှိထားတဲ့အဲ့ဒီအသိပညာတွေအတတ်ပညာတွေကိုဘုံဘုံတို့ဘလို့အသုံးပြုကြမလဲ။ ဘလို့ရအောင်ရှာမလဲဘလို့အသုံးပြုမလဲဒါလည်းအရေးပါလို့မို့သူ့ကိုလည်းပဲပြောမဲ့အစီအစဉ်ထဲမှာထည့်ထားတယ်အဲ့တော့အကျဉ်းမြင့်ပြောချင်တာကဒီမင်္ဂလာတရားနှစ်ပါးရဲ့အတိပ္ပယ်နော်ဒီမင်္ဂလာတရားနှစ်ပါးရဲ့အရေးပါပုံစွန့်ရည်တတိဒီမင်္ဂလာတရားနှစ်ပါးနဲ့ပြည့်စုံအောင်ဘလို့ရှာဖွေမလဲဒီမင်္ဂလာတရားနှစ်ပါးနဲ့ပြည့်စုံလာရင်ဘလို့ဆက်ပြီးတော့ဒါကိုသုံးစွဲမလဲအဓိကအဲ့ဒါလေးတွေပြောမှာနော်အဲ့တော့ဘာဟုသစ္စင်စာသိပ္ပင်စာ ဒီမှာဘာဟုသစ္စင်စမင်္ဂလာနဲ့သိပ္ပမင်္ဂလာနော်ဘာဟုသစ္စမင်္ဂလာနဲ့သိပ္ပမင်္ဂလာကျမ်းစာတွေထဲမှာတော့အတိပ္ပယ်တွေအများကြီးဖွင့်ဆိုထားတယ်တပြေငံဆရာဘုရားကြီးရေးထားတာကိုဘုံဘုံတည်တည်ချာချာလေးစိတ်စိတ်ဆက်ဆက်ဖတ်ကြည့်တယ်ပေါ့နော်နောက်ဆုံးသူကအနှစ်ချုပ်ပြီးတော့အရာကောက်လိုက်မယ်ဆိုရင်နော်အသိပညာအတတ်ပညာနော်ပညာပါပဲအဲ့ဒါကိုဘာဟုသစ္စင်ဆိုတာကိုဝိဇ္ဇာ နော်သိပ္ပင်စဆိုတာကိုသိပ္ပံရှင်းတော့ကတော့ဘာဟုသစ္စင်စမင်္ဂလာကိုဘယ်လိုနားလဲတုံးဆိုတော့နှုတ်မှုပညာဟုတ်လားသိပ္ပဆိုတာကိုကြတော့လက်မှုပညာအခုခေတ်ကြတော့ဒီဟာကနေပယအများကြီးကျယ်သွားပြီသိပ္ပံပညာဆိုတော့အလွန်ကိုကျယ်ပြန့်သွားပြီနော်စက်မှုလက်မှုနော်သိပ္ပံနဲ့ဆက်ဆိုင်နဲ့ဆက်ဆက်တဲ့အတတ်ပညာတွေဟာလိုက်လို့မမီနိုင်လောက်အောင်ကိုပဲကမ္ဘာလောကမှာနော်ထွန်းကားနေတယ်ပေါ့ဟုတ်လား တော့ဒီမှာဘာဟုသစ္စာစအရာစာပေပညာကိုလည်းပဲယူရမယ်ပေါ့အဓိကကတော့ဟုတ်လားအဲ့တော့လူလောကကြီးမှာနော်စာဝေနေရေးပြည်ဆောင်ဘလို့ရှာမလဲကျမရေးနဲ့ပြည်ဆောင်ဘလို့လောက်ရမလဲအတတ်ပညာတွေမှာအများကြီးနော်ပိုက်ဆံရှာတာတခုတည်းတင်အတတ်ပညာမဟုတ်ဘူးနော်အများကြီးပဲလူမှုဆက်ဆံရေးအဆင်ပြေအောင်ဘလို့ဆက်ဆံမလဲဒါလည်းအများကြီးနောက်ဆုံးကိုယ်စိတ်ကလေးမစင်းရအောင်ဘလို့လုပ်မလဲဒါလည်းအတတ်ပညာပဲကိုယ်စိတ်ကိုချမ်းသာအောင်ဘလို့လုပ်မလဲဒါလည်းအတတ်ပညာပဲ နောက်ဆုံးမြတ်စွာဘုရားပွင့်လာတဲ့အခါကျတော့အမြင့်မားဆုံးပညာရေးအနေနဲ့မြတ်စွာဘုရားဒုက္ခငြိမ်းဖို့အတွက်နော်နီလန်းတွေပေးခဲ့တာသင်ခဲ့တာတွေမရှိဘူးလားဟာဒါလည်းအဲ့ဒါဘာဟုတ်သစ္စာမင်္ဂလာထဲမှာအကျုံးဝင်တာပဲဟုတ်လားဒါကြောင့်လူတစ်ယောက်ကအဲ့ဒါလို့အသိပညာတွေအတတ်ပညာတွေကျွဲဝလာပြီဆိုလို့ရှိရင်ဒါမင်္ဂလာရှိတယ်တဲ့ဟုတ်လားဒါကြောင့်ဘာဟုတ်သစ္စာဆိုတာကိုအကျဉ်းများဖြင့်နှုတ်မှုပညာစာပေပညာဝိဇ္ဇာပညာဒီလိုတွေနားလည်ရမယ် သိပ္ပဆိုတာကိုကြံမြန်ဖြင့်လက်မှုပညာသိပ္ပံပညာဒါတွေကိုဒီလိုနားလည်ရမယ်သူတို့ရဲ့သဘောသွားလေးတွေကသိပ်ပြီးတော့မကွာလို့နော်ကွာတော့လည်းပဲနှစ်ခုသလုံးကအရာကောက်လိုက်ရင်ကိုကိုကိုမစင်းရအောင်ကိုကိုကိုချမ်းသာအောင်နော်လူတစ်ဖက်သားကိုမစင်းရအောင်လူတစ်ဖက်သားကိုချမ်းသာအောင်ပိုးပြီးတော့အဆင်ပြေအောင်နော်လှုပ်တဲ့၊ဂိုင်းတဲ့၊ပြောတဲ့၊ဆိုတဲ့၊ကြံတဲ့၊ဖန်တဲ့ဒါဒီပညာပဲအဓိကအနှစ်ချုပ်လိုက်လို့ရှိရင်ဟုတ်လားဒါကြောင့် ပဟုသစ္စင်စသိပ္ပင်စဆိုတာဘာလဲဆိုတာလေးကိုဒီလိုလေးဘုံဘုံတို့ဟိုလိုရင်းရအောင် နားလည်ဖို့လိုမယ်ပေါ့နော်အဲ့တော့ဒီမင်္ဂလာတရားနှစ်ပါးကိုအနှစ်ချုပ်လိုက်လို့ရှိရင်အသိပညာအတတ်ပညာဟုတ်လားသူ့ကိုအဓိပ္ပာယ်ဖွင့်နေမယ်ဆိုလို့ရှိရင်အများကြီးပြောစရာတွေရှိမယ်အဲ့တော့ပြောရင်းနဲ့လည်းပဲသူတို့ရဲ့သဘောတဘာဝလေးတွေကိုဘုံဘုံတို့ပို့ပြီးတော့သဘောပေါက်လာစရာရှိတယ်ပေါ့နောက်ဆက်ပြောမယ်စကလုံးတွေကိုသေးသေးချာချာနားထောင်ရင်အော်ဘာဟုတ်သစ္စာဆိုတာဘာ ပိပဆိုတာဘာဆိုတာပို့ပြီးတော့လဲနားလည်လာမယ်ပေါ့တော့ဆက်ပြီးတော့ဘုံဘုံပြောဖို့စီစဉ်ထားတာကဒီပညာရဲ့အစွမ်းဒီပညာရဲ့သဘောတဘာဝဟုတ်လားနော်ကိုသင်ယူထားလို့နော်ကိုလေ့ကျင့်ထားလို့တက်ကြွထားတဲ့နားလည်ထားတဲ့သိထားတဲ့မြင်ထားတဲ့ကိုယ့်ရဲ့အသိပညာတွေကိုယ့်ရဲ့အတတ်ပညာတွေဟုတ်လားအဲ့ဒါရဲ့အစွမ်းတတ္တိအဲ့ဒါဘုံဘုံတို့ပြောကြည့်မယ်ပေါ့နော်အဲ တကယ်တမ်းပြောရလို့ရှိရင်ကိုယ့်ရဲ့အဆင့်အတန်းဆိုတာကိုသိထားတဲ့ကိုတတ်ထားတဲ့ပညာရဲ့အဆင့်အတန်းပဲဆိုလိုတာကကိုပညာအဆင့်မြင့်ရင်မြင့်တဲ့လောက်ကိုဟာအဆင့်မြင့်တာပဲကိုပညာအဆင့်နှိမ့်ရင်နှိမ့်တဲ့လောက်ကိုဟာအဆင့်နှိမ့်တာပဲလူတယောက်ရဲ့အဆင့်အတန်းဆိုတာဘာလဲအတိရဲ့အဆင့်အတန်းကိုပြောတာပဲဟုတ်လားသူဘလောက်သိတယ်လဲဘလောက်နားလေတယ်လဲဘာတွေလောက်တတ်တယ်လဲဒါတွေပေါ်မှာမူမတည်ဘူးလားမူတည်နော်အဲ့တော့ဒီပညာကြီးရင်ကြီးသလောက် နော်ဘလို့ချမ်းသာစေမလဲသူ့ရဲ့စွန့်ရည်တက်တိနော်ဒါမှီတဲ့လောက်ညံလေးနဲ့ကိုယ့်အကိုစဉ်းစားကြည့်ဟုတ်လားဒီအသိပညာတွေအတတ်ပညာတွေနော်တက်ရင်တက်တဲ့လောက်သိရင်သိတဲ့လောက်ဒီလူဟာသူ့ကိုယ်သူချမ်းသာအောင်အကျိုးရှိအောင်နေတတ်မယ်ထိုင်တတ်မယ်ရှာတတ်မယ်ဖွေတတ်မယ်ဟောသူ့ရဲ့ပညာကကြီးရင်ကြီးတဲ့လောက်သူ့တကိုယ်ရေးစာမကတော့ဘဲနဲ့သူ့မိသားစုအတွက်ဟောမလုပ်နိုင်မလို့ချမ်းသာအောင်သူဆောင်ရွက်နိုင်လိမ့်မယ်ဟာဒီလောက်တည်းမကဘူးသူ့ရဲ့ဉာဏ်ပညာအရန်ကိုထက်မြက်နေပြီဟုတ်လား အထုအထိတ်ကိုရောက်နေပြီဆိုရင်ဟောသူ့ရဲ့ဆွေမျိုးအတိုင်းဝိုင်းသူ့ကြောင့်မို့လို့ကြီးပွားမယ်ချမ်းသာမယ်ဟုတ်တယ်မဟုတ်လားနောက်ဆုံးသူ့ရဲ့ပညာဒီလောက်တင်ကိုမရက်ဘူးအလုံးကိုကြီးလာပြီဆိုရင်သူ့ရဲ့နယ်မှာရှိတဲ့လူတွေသူ့ကြောင့်ချမ်းသာကြမယ်အဆင်ပြေကြမယ်သူ့တိုင်းပြည်မှာရှိတဲ့လူတွေသူ့ကြောင့်အဆင်ပြေကြမယ်ချမ်းသာကြမယ်မြင်အောင်ကြည့်ကြည့်ဟုတ်လားနောက်ဆုံးဒီကမ္ဘာလောကကြီးမှာလူရလို့ဖြစ်နေကြတဲ့လူတွေနော်တတ္တဝါတွေအကုန်လုံးသူ့ကြောင့်မို့လို့ နော်အဆင်ပြေကြမယ်ချမ်းသာကြမယ်သူ့ရဲ့ပညာစွမ်းကိုအမိပြုပြီးတော့ပေါ့အဲ့ဒါမျိုးမဖြစ်စေနိုင်ဘူးလားဖြစ်စေနိုင်တယ်နော်အခုဆွေးကြပါစို့အခုဘုံဘုံတို့ဒီမှာမီးလေးတွေလင်းပြီးတော့နေရတယ်ဒါအဲ့ဒီစင်ဆိုတဲ့သိပ္ပံပညာရှင်ကြီးကသူ့ရဲ့အတတ်ပညာနဲ့သူ့ဟာသူကြံဖန်ပြီးတော့ဖန်တီးပြီးတော့သူ့ရဲ့ဉာဏ်စွမ်းနဲ့သူ့ရဲ့ဘ ഹു တုဒ္ဒစွမ်းတွေနဲ့အသုံးချပြီးတော့တီထွင်ထားလို့ဘုံဘုံတို့မှာခလုတ်ကလေးနှိပ်လိုက်တာနဲ့ဟာလင်းနေတယ်သူသာအဲ့လိုမလုပ်ခဲ့ဘူးဆိုရင်ဘယ်လိုလုပ်မလို့မိကိုတထောင်းတောင်းနဲ့မီးမီးထွန်းထားရမှာပေါ့ ဟုတ်တယ်မဟုတ်လားဟောဒီမှာအခုအတန်ပြောလိုက်တဲ့အကျေကြီးကြားရတယ်ဟုတ်လားဒါသာမရှိဘူးဆိုရင်ဘုန်းဘုန်းတို့အလွန်အားစိုက်ရမယ်ပေါ့နော်အခုဒီမှာနော်ကိုဗစ်ကာလဟုတ်လားဘဲမှလည်းသွားလို့မရဘသူမှလည်းဘဲမှလည်းလှုပ်ရှားလို့မရဟုတ်လားအဲ့ဒီအခြေအနေမျိုးမှာတောင်မှဒီဟာပြောတဲ့အယုတ်နဲ့အတန်ကိုနားထောင်နေတဲ့ပုံကိုယ်တွေကချမ်းချမ်းသာသာနားထောင်လို့မရဘူးလားကိုယ်မှချမ်းသာရတယ်ပေါ့နော်အဲ့ဒါဘာကြောင့်တော့အဲ့ဒီပညာရှင်တွေအဲ့ဒီအသည့် ဉာဏ်ရှင်တွေအတတ်ပညာရှင်တွေအသိပညာရှင်တွေရဲ့ကျေးဇူးပေါ့သူတို့ကြောင့်မလို့အကုန်ချမ်းသာကုန်တာဟုတ်တယ်မဟုတ်လားဒါကြောင့်ပညာရဲ့စွမ်းရည်တတ္တိကိုပြောပါလို့နော်မေးလာမယ်ဆိုလို့ရှိရင် ပြောရင် မကုန်နိုင်ဘူးလို့ပဲပြောကြရမှာပဲဒါလောကီလိုနော်သူများသိထားမြင်ထားလို့ကိုပါချမ်းသာတာဟုတ်လားအဲအဆုံးထိဘုံဘုံတို့ဘယ်ထိမြင်ကြည့်မလို့နောက်ဆုံးဟုတ်လားမြတ်စွာဘုရားက စွန့်လွတ်အနစ်နာခံပြီးတော့ပါရမီတရားတွေကိုဖြည့်ပြီးတော့အတိတူးဉာဏ်တူးကိုရအောင်လုပ်ခဲ့တော့ဟုတ်လားမြတ်စွာဘုရားတည်းဟူသောနော်အတိဉာဏ်ပညာပြည့်ပြည့်စုံတော်မူတဲ့အတိဉာဏ်ပညာရှင်ကြောင့်မို့လို့ဘုံဘုံတို့မှာလူသားတွေမှာတတ္တဝါတွေမှာချမ်းသာကြရတာပေါ့အများကြီးမရှိဘူးလားနောက်ဆုံးဘဝဒုက္ခကလုံးဝလွတ်ပြီးတော့နိဗ္ဗာန်ချမ်းသာရသည့်အထိကိုယ်ကသာယုံကြည်ပြီးတော့မြတ်စွာဘုရားရဲ့ပညာတော်တွေကိုဟုတ်လားယုံကြည်ပြီးတော့သူခိုင်းတဲ့အတိုင်းလုပ်မယ်ဆိုလို့ရှိရင်အများကြီးအကျိုးမရှိနိုင်ဘူးလားဒါလည်းဘာရဲ့အစွမ်းလို့ပြောမှာတော့ မြတ်စွာဘုရားရဲ့ပညာရဲ့အစွမ်းလို့ပြောလို့မရဘူးလားရရနော်ဒါကြောင့်ပညာရဲ့အစွမ်းတတ္တိဒီဘာဟုသစ္စာသိပ္ပမင်္ဂလာတော့ဘလောက်ထိကြီးကျယ်တယ်လဲခန္ဓာတယ်လဲဆိုတာလေးကိုဘုံဘုံတို့မြင်ကြရမယ်သိကြရမယ်ပေါ့ဟုတ်လားအဲ့တော့ဒီနေရာမှာဆရာကြီးဦးအောင်တင်ရေးတဲ့နော်ပညာသာလျင်ဆိုတဲ့ဆောင်းပါးလေးတွေကိုပေါင်းပြီးတော့ထုတ်ထားတဲ့စာအုပ်လေးရှိတယ်ဒါဘုံဘုံဦးစင်းဖြစ်ခါစားပေါ့နော်အဲ့ဒီစာအုပ်လေးကိုဖတ်ဖူးတယ် ဘလောက်ထိစိတ်ထဲမှာနှစ်ချိုက်တုံးဆိုတော့ငါဒီဆောင်းပါးလေးကိုငါအလွတ်ရအောင် ကြက်လိုက်မယ်ကြက်ပစ်လိုက်မယ်လို့အဲ့လောက်ထိစိတ်ထဲမှာကူးမိတယ်ပေါ့နော်ဘုရားဟောတဲ့ဒေသနာတွေကိုသာအလွတ်ရအောင်ကြက်ချင်စိတ်ကပေါက်တာနော်လောကီလိုဒီလိုမျိုးစာရေးဆရာတွေဘာတွေရေးထားဖတ်ပြီးအဲ့လောက်ထိစိတ်ထဲမှာတခါမှမဖြစ်ဘူးပေါ့နော်အဲ့ဒီဆရာကြီးရေးထားတဲ့အဲ့ဒီဆောင်းပါးကိုကြတော့စိတ်ထဲမှာအဲ့လောက်ထိဖြစ်လာတယ်အနောက်အဲ့ဒါကိုကြည်ညက်အောင်အထက်ထက်ဖတ်ပြီးတော့ကြည်တယ်သဘောလဲပေါက်တယ်ပေါ့နော်အလွန်ကိုမှကိုပဲ ကောင်းတယ်ပေါ့အဲ့တော့အဲ့ဒီတဲ့ဟာလေးတွေကိုအခုအဲ့ဒါဘုံဘုံကဒီနေ့ဒီအကြောင်းအရာလေးကိုပြောမယ်ဆိုတော့အဲ့ဒါလေးကိုသွားပြီးတော့အမှတ်ရတယ်အမှတ်ရတော့အဲ့ဒီစာအုပ်ကိုရအောင်ရှာပြီးတော့အဲ့ဒါနေ့လေအဲ့ဒါလေးကိုဖတ်ကြည့်တယ်အလွန်ကိုပဲသဘောကျတယ်ပေါ့နော်အမှတ်ဆရာကြီးကဘာတွေရေးထားတော့ဒီပညာနဲ့ပတ်သက်ပြီးတော့နော်ဟိုဗမာပြည်ကိုပဲအဓိကဥတည်ပြီးတော့မြန်မာလူမျိုးတွေကိုပဲအဓိကဥတည်ပြီးတော့သူကရေးထားတာပေါ့နော်ဗမာလူမျိုးတွေဟာတဲ့ပညာတဘာအာဘာနတ္ထိ ပညာနဲ့တူတဲ့အလင်းရောင်မရှိဘူးဟုတ်လားပညာသမဏဋ္ဌိမိတ်တံပညာနဲ့တူတဲ့မိတ်ဆွေဆိုတာမရှိဘူးပညာကိုအလွန်မှတန်ဖိုးထားပြီးတော့ပြောကြတယ်ဆိုကြတယ်ပေါ့ခေဆက်ဆက်ဟုတ်လားပြီးတော့ဒီပညာကိုသင်ပေးတဲ့နော်ဆရာကိုလည်းအလွန်မှတန်ဖိုးထားတယ်မျက်နှိုးတယ်နော်ဆရာကိုတော်လန်လို့ရှိရင်ဆရာကပြန်အာကောင်လှန်စုဟုတ်လားဆရာကိုတကယ်ကိုတန်ဖိုးထားကြတယ်ဒါပေမဲ့လို့အတက်ပညာကိုတကယ်မျက်မျက်နှုံနှုံသင်ကြတာဟုတ်ရဲ့လားပေါ့သူတန်တရားဝင်မိတယ်ဆိုတဲ့လေတံလေးနဲ့စထားတာ မပညာကိုချီးမွမ်းကမ်းနေတော့အများကြီးထုတ်ကြတယ်ဒါပေမဲ့အဲ့ဒီပညာကိုတကယ်မက်မက်ဆက်ဆက်ရှာကြတာဟုတ်ရဲ့လားအဲ့ဒါလေးကနေစထားတယ်တကယ်ဆိုလို့ရှိရင်ဒီခေတ်ဒီအခါမှာပိုးပြီးတော့ဒီအသိပညာအတတ်ပညာတွေကိုအများကြီးနားလည်အောင်ရှာဖွေသင့်နေတဲ့ဘာကြောင့်လဲသူအများကြီးအဆင့်ဆင့်ရေးပြတယ်ဘယ်ကနေသူစာရေးပြတော့ဆိုတော့ဆိုရပါစို့တဲ့လူနဲ့တိရစ္ဆာန်နဲ့ဘာကွာလဲတဲ့ တိရစ္ဆာန်ကတိရစ္ဆာန်လူကလူအများကြီးအဆင့်အတန်းတွေကွာတယ်ပေါ့နော်တိရစ္ဆာန်ကိုတတ်လဲရတယ်ဘာလုပ်လို့ရတယ်လူကအထက်ကနေတယ်ပေါ့အဲ့လိုတိရစ္ဆာန်နဲ့လူနဲ့ဘာကွာလဲလို့မေးရင်လူကအရာရာတိရစ္ဆာန်နဲ့တာတာလို့အရာရာတားနေတာမဟုတ်ဘူးတဲ့သေချာစဉ်းစားကြည့်ရင်ဆိုရပါစို့မြင်းလောက်အပြေးမြန်သလားမမြန်ဘူးငှက်လို့ပြန်နိုင်သလားမပြန်နိုင်ဘူးငါးလိုရေထဲမှာကူးနိုင်သလားငါးလောက်မကူးနိုင်ဘူးဆင်လိုခွန်အားကြီးသလားမကြီးဘူးတိရစ္ဆာန်တွေကလူတွေထက်သားနေတဲ့ဟာတွေကိုထုတ်ပြရမယ်ဆိုရင်စုံနိုင်ပေါ်ရဟ မရှိဘူးဒါပေမဲ့လို့အဲ့ဒီလိုအစွမ်းထက်တဲ့တိရစ္ဆာန်တွေကိုပဲလူတွေကမလုပ်ထားတော့အုပ်ထားတယ်ပေါ့နော်ဘာဘူးလို့လူတွေကအုပ်ထားနေတော့ဆိုသူတို့ထက်အသိဉာဏ်ပညာသာလို့သူတို့လူတွေကအုပ်အုပ်အုပ်ချုပ်ထားတာပေါ့လွှမ်းမိုးထားတာအဲ့ဒါလူကဘယ်လောက်ထိနော်တိရစ္ဆာန်တဲ့သာတယ်လဲဘာတွေသာတယ်လဲပညာရှင်တွေစီစစ်ထားတာရှိတယ်ပေါ့နော်ဘာသာတယ်လဲဆိုရင်သုံးမျိုးသာတယ်တဲ့အဲ့ဒါပေါင်းဆိုအကြောင်းအကျိုးကိုခွဲခြမ်းပြီးတော့သိတဲ့ပညာသာတယ်ဒါလို့ရင်ဒါဖြစ်မယ် ဟုတ်လားဒါမလုပ်ရင်ဒါမဖြစ်ဘူးအကြောင်းအကျိုးကိုလူတွေကသိတယ်အိဆန်တွေလည်းနည်းနည်းတော့သိတယ်ဒါပေမဲ့လူတွေကိုဘလို့မှမမေ့ဘူးဟုတ်လားပြီးတော့ကိုချင်းတေလလူတွေမှာရှိတယ်ကိုချင်းတရားအိဆန်တွေမှာကိုချင်းတရားဆိုတာမရှိဘူးပြီးတော့အလှအပအမှုပညာဖန်တီးနိုင်စွမ်းခံစားနိုင်စွမ်းလူတွေမှာရှိတယ်အိဆန်တွေမှာမရှိဘူးဟာဒီသုံးမျိုးလူတွေကတာတယ်အထူးသဖြင့်အကြောင်းအကျိုးကိုခွဲခြမ်းပြီးတော့ဝေဖန်နိုင်တဲ့ပညာရှိလို့လူတွေကတိရစ္ဆာန်တွေကိုအနိုင်ယူထားတာလွှမ်းမိုးထားတာ ဟုတ်လားဒါကြောင့်မလို့ကိုယ့်ထက်အားကြီးတဲ့နော်ဆင်ဟိုတောင်ဘာလို့တော့ချွန်းတဲ့ကိုလိုရာကိုခိုင်းမယ်ကိုယ့်ထက်မြန်တယ်ဆိုတဲ့မြင်းကိုတက်စီမယ်ကိုယ့်ထက်ညီညွတ်တယ်ဆိုတဲ့ပြားအောင်ကိုဖွတ်စားမယ်ဟုတ်လားရေထဲမှာကိုယ့်ထက်ကူးနိုင်တယ်ဆိုတဲ့ငါးကိုဖမ်းပြီးတော့ကြိုက်တယ်လို့လုပ်မယ်ဟုတ်လားပင်လယ်ထဲမှာနေတဲ့ဝေလာငါးကြီးတွေကိုတောင်မှလူတွေဟာဖမ်းနိုင်တယ်ပေါ့နော်ဆင်းတဲ့များစွာကြီးတဲ့အကောင်တွေကိုတောင်မှနော်လူဝေလာငါးနဲ့စားလိုက်ရင်တိတ်သေးလေးပေါ့ဒါပေမဲ့ အဲ့ဒီဝေလာငါးကိုအခုဖမ်းပြီးတော့တက်လွန်းအားကြီးလို့တော်ကြပါတော့မတက်ကြပါတော့နဲ့တောင်မှလူချင်းချင်းတားနေရတယ်တဲ့ပညာသာလို့လူဝတိဆံကို လွှမ်းမိုးထားတာဟုတ်လားအဲ့ဒါလို့ဆိုရင်လူအချင်းချင်းရောပညာသာတဲ့လူကမလွှမ်းမိုးနိုင်ဘူးလားတဲ့ဟောဒါအဓိကကြတဲ့မေကွန်းပဲအလွန်သဘောကြတယ်လွှမ်းမိုးတာပဲတဲ့အနိုင်ကျင့်တာပဲအုပ်ချုပ်တာပဲပညာရှိပညာသာတဲ့လူကအကုန်လွှမ်းမိုးတာပဲဟုတ်လား ဟိုးကဘာဥစဆိုကြပါစို့လူရိုင်းတွေပါလေဆိုရင်သူတို့ကတော့အဲ့တုန်းကတော့ခွန်အားကြီးတဲ့လူကအနိုင်ပေါ့ဟုတ်လားတဖြည်းဖြည်းနဲ့လက်နဲ့ရှိတဲ့လူကအနိုင်ပေါ့ဟောဒီခေတ်ကြတော့အဲ့ဒါမျိုးတွေကုံခဲ့ပြီအဲ့ဒီခေတ်တွေကုံခဲ့ပြီဘာတော့ပညာတတ်တဲ့လူကနိုင်တာပဲဟုတ်လားလက်နဲ့တွေလှုပ်တတ်တယ်ဆိုတာလည်းပညာပဲလေနောက်နိုင်ငံရေးရဘလို့လွှမ်းမိုးရမလဲဆိုတာကိုသိတာလည်းပညာပဲပထဝီဝင်နေထားရဘယ်နိုင်ငံကတို့အတွက်ဘလို့အရေးပါတဲ့အစရှိသဖြင့်သိတာတွေမြင်တာတွေကဘာတွေတော့ ပညာတွေပဲဒီဘာဟုတ်သစ္စင်စာသိပ္ပင်စာတွေကိုအကျုံးဝင်နေတာဟုတ်လားအဲ့ဒီပညာသာတဲ့လူမျိုးကအဲ့ဒီပညာနှိမ့်ကြတဲ့လူမျိုးကိုဘာလို့တော့နိုင်ယူထားတာအဲ့ဒါဆရာကြီးကယင်ထုမနာကြီးတာနော်ဗမာတွေကျွန်ဖြစ်ခဲ့ရတယ်အင်္ဂလိပ်လက်အောက်ကိုကြားရောက်ခဲ့ရတယ်ဘာဘူးလို့တော့ပညာမတတ်လို့တဲ့ဒီပြင်အကြောင်းတရားတွေရှောက်ပြီးတော့ပြောမနေနဲ့လူရင်းအကြောင်းတရားတော့ပညာမတတ်လို့ဟုတ်လားပညာမတတ်လို့လက်နဲ့အင်အားချင်းမမျှလို့ရှုံးရဆရာကြီးကတော့အပြောကောင်းကောင်းနဲ့ အလွန်လဲနားထောင်လို့ကောင်းပါလေဟုတ်လားလက်နဲ့အင်အားမမျှတာဆိုတော့လည်းဘာလို့ပညာမတတ်လို့ပေါ့သူတို့လိုမလုပ်တတ်လို့ပေါ့ဟုတ်တယ်မဟုတ်လားအင်းအဲ့လိုဆိုလို့ရှိရင်တခါဗမာပြည်ကြီးကိုတိမ့်သွားပြီဆိုတော့ဒီတိုင်းရင်းသားတွေဟာနော်တကယ်ကိုတတ္တိကောင်းကောင်းနဲ့ရေစွမ်းတတ္တိနဲ့အင်္ဂလိပ်ကိုဘက်ပေါင်းစုံကနေတော်လန်ကြတယ်တိုက်ခတ်ကြတယ်ဒါပေမဲ့လည်းရှုံးတာပဲတတ္တိကတော့ရှင်လို့မရဘူးနော်ဗန္ဓုလကိုင်းကောင်းလိုက်တဲ့တတ္တိဟုတ်လားဒါပေမဲ့လို့အသိပညာအတတ်ပညာချင်းကွာနေတယ်ပညာချင်းကွာနေတဲ့အခါကျတော့ တက်တဲ့ပညာချင်းကွာနေတဲ့ခါကျဘာဖြစ်သွားတာတော့ရှုံးသွားတာအဲဒါကြောင့်မို့လို့နော်ဒီခေတ်မှာပညာမတက်လို့ရှိရင်ကျွန်ဖြစ်ဖို့လွယ်လွယ်လေးဟုတ်လားအခုကျတော့နိုင်ငံချင်းချင်းသိနေတာတော့မရှိတော့ဘူးဒါဘုံဘုံတို့စာရီပါတွေဖတ်ကြည့်တော့ထိုက်တဲ့လောက်ကလေးနားလည်ခွင့်ရတယ်ပေါ့လေဟုတ်လားဒီစီပွားရေးရဘာရေးရအကုန်လုံးလွှမ်းမိုးပြီးတော့ဒီပညာနဲ့ပဲနော်နေရာမထတနိုင်ငံနဲ့တနိုင်ငံချုပ်ကင်ထားကြတာလွှမ်းမိုးထားကြတာတွေရှိတယ်ဟုတ်လားကိုနိုင်ငံကအဆင်မပြေတော့သူများနိုင်ငံသွားပြီးတော့ အလုပ်လုပ်ကြရတာတွေလည်းပဲဒါကျွန်တစ်မျိုးပဲလို့လည်းပြောမယ်ဆိုရင်တော့ပြောလို့မရဘူးလားရတယ်ဟုတ်လားဒါကြောင့်ပညာမတတ်ရင်ကတော့ဟိုတုန်းကလည်းပဲကျွန်ဖြစ်ခဲ့ရတယ်အခုလည်းပဲကျွန်ဆိုတဲ့အသုံးတော့ကတော့ယဉ်သိပြီမလို့တိတ်ပြီးတော့မကွာတဲ့အနေအထားမျိုးလည်းဖြစ်နိုင်တယ်နောင်လည်းပဲဒါနောင်နာကမှလှမ်းကြည့်လိုက်လဲပညာသာတဲ့လူကလွှမ်းမိုးထားမှာပဲပညာနေတဲ့လူကအောက်ကနေရမှာပဲဟုတ်လားဒါကြောင့်မလို့ तू ကပညာကိုမက်မက်ဆက်ဆက် နော်သင်ယူဖို့လိုတယ်နားလေအောင်လုပ်ဖို့လိုတယ်ဆိုကြပါစို့ဘုံဘုံတို့အခုဒီခေပေါ်ပစ္စည်းတွေအကြောင်းပြောမယ်ဆိုပြောစရာအလွန်ကောင်းတယ်ပေါ့နော်လှုပ်တတ်သလားလှုပ်တတ်ဖို့နေနေတာလားသူတို့လှုပ်ထားတဲ့ခလုတ်တောင်ဆုံးစွန်အောင်ဘုံဘုံတို့မနှိပ်တတ်ဘူးဟုတ်တယ်မဟုတ်လားအင်းဒါပညာတွေပဲနော်လောကီပညာတွေပေါ့ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်အင်းတဲ့ဒီပညာကိုသင်တယ်ဆိုတာဘာလဲတဲ့အဲ့ဒါလေးလည်းသဘောကျတယ်ဆရာကြီးရေးပြထားတာ哦ပညာသင်တယ်ဆိုတာဘာလဲပညာသင်တယ်ဆိုတာအတွေ့အကြုံကိုလက်ဆင့်ကမ်းတာအားတဲ့ ငါကတော့ဒါသိခဲ့ပြီဒီဥစ္စာကိုငါနားလည်ပြီဒါဒီလိုလုပ်ရင်ဒီလိုဖြစ်လိမ့်မယ်နောက်လူကိုဆက်ပြီးတော့ပြောနောက်လူကသူကိုယ်တိုင်တွေ့တာမဟုတ်နော်သူ့အရင်တွေ့တဲ့လူကပြောလို့ဟောနောက်လူကတစ်ခါထက်ထက်ထက်ထက်ပြီးတော့ပြောတယ်ဟုတ်လားဆိုကြပါစို့ခုခေတ်ပညာတွေဆိုရင်ရှေ့တုန်းကသိပ္ပံပညာရှင်ကြီးတွေဉာဏ်ကောင်းတဲ့လူတွေနော်ဒီဟာကိုသိအောင်စူးစမ်းလေ့လာခဲ့တဲ့လူတွေကတွေ့ရှိချက်တွေကိုပြောတာကိုပဲအဆင့်ဆင့်ဟုတ်လားသင်ယူကြရတာပဲနော်တိရစ္ဆာန်တွေကြတော့အဲ့လိုအဆင့်အသင့်သင်ပေးနိုင်တဲ့စကလုံးသူတို့မှမရှိဘူး ဒါကြောင့်မလို့သူတို့ရဲ့ပညာတိုးတက်လာတယ်ဆိုတာမရှိဘူးတဲ့သူသုံးသပ်ပြရလေနော်တော်တော်စဉ်းစားတဲ့အကောင်းတယ်ဟုတ်လားတိရစ္ဆာန်တွေလည်းထိုက်တဲ့လောက်အကျိုးအကြောင်းလေးကိုသိတဲ့သဘောလေးတော့ရှိရတယ်ဒါပေမဲ့လူတွေနဲ့ရှင်လိုက်ရင်တော့မပြောပလောက်ပါဘူးသို့တော်တချို့တိရစ္ဆာန်တွေဘာမှမသိဘူးလို့မထင်နဲ့သိတာတွေရှိတယ်အဲ့ဒီမှာရေးပြထားတာလေးဘုံဘုံမှတ်မိနေတယ်နော်တခါဟိုဆင်တကောင်ဆင်ဆင်ကြီးကိုမွေးထားတဲ့လူကညတိုင်းဆိုရင်လွတ်လွတ်ပြီးတော့ဆင်ကိုစားရင်တဲ့နေရာစားပေါ့လေလွတ်ထားတာ အဲ့တော့ဆင်ကအဲ့ဒီနာကြံကင်းတကင်းကိုညတိုင်ဝင်ဝင်ချိုးချိုးပြီးတော့စားအဲ့ဒါနဲ့ကြံကင်းပိုင်ရှင်ကဆင်ပိုင်ရှင်ကိုလာပြောတာပေါ့ခမရဆင်ကလာလာစားနေတယ်ဆိုတော့အဲ့ဒါနဲ့တော့ဆင်ကိုမစားအောင်အဲ့ဒီကြံကင်းနဲ့သွားရင်တိအောင်ဆိုပြီးတော့ဆင်ရဲ့ level ကိုခလောက်ဆွဲပေးထားတာခလောက်တန်ကြရင်တိပြီဆိုတော့သွားပြီးတော့ဆွဲလာအဲ့တော့နောက်ကြတော့ခလောက်တန်လည်းမကြားဘူးခလောက်တန်ကလည်းကြာနေလေတော့ကြားနေတာပေါ့နော်အညကလည်းဒီလိုသွားစားတယ်ဆိုခလောက်တန်မကြားဘူးဒါပေမဲ့ကြံတွေကတော့ချိုးစားတဲ့အရာတွေတွေ့နေတယ် အဲ့ဒါနဲ့ဘာလဲဒီဆင်ကနော်ခလောက်ကလည်းနေ့လယ်တိုင်းကြားနေတယ်အဲ့သေးချာစစ်ကြည့်လိုက်တော့မှအဲ့ဒီခလောက်ထဲမှာရွှွန့်စာရွှွန့်နာလေးတွေတွေ့တယ်ဘာလို့လုံးဒီဆင်ကဒီခလောက်ကြောင့်သူ့ကိုတိလို့သူတော်တော်မစားတာကိုတိလို့ခလောက်တန်မကြအောင်ညရောက်လို့ရှင်အဲ့ဒီခလောက်ထဲကိုရွှွန့်နေသိတာသိလားရွှွန့်နေသိပြီးတော့သွားစားခလောက်တန်မကြတော့အေးအေးဆေးသေးပဲလေးစားအဲ့ဒီရွှွန့်သိတာလောက်တင်ဖုံဖုံကဒါလောက်မအံ့ဩသေးဘူးရွှွန့်ကိုပြန်ထုတ်တယ် သူကရှွန့်သိထားလို့နေ့လယ်မှာခလောက်ကြီးကအတန်မကြောက်ဆိုတော့တန်တရားဝင်ကြည့်ပါလေအဲ့ဒီအထိသိရနော်အဲ့ဒါပြီးရင်သူကဘာလုပ်တုံးဆိုတော့အဲ့ဒီခလောက်ထဲကရှင့်ကိုနှာမောင်းနဲ့ရေနဲ့ပြန်ဆေးတယ်သူ့နှာမောင်းကြီးကပြန်ဆေးလို့ရတာ哦ခလောက်ကလေပင်တက်ထားဆိုတော့အတော့လက်နဲ့သေးချာပုတ်တိုက်ဆေးတာမဟုတ်တော့ကြမ်းနေတာပေါ့ရှွန့်စာရှွန့်တာလေးတွေအဲ့ဒီရှွန့်စာလေးတွေကြံလို့သာသိရတာနော်တကယ်ကိုရှားလုံးစုံတော့ကိုစုံတော့ခိုင်းရမဲ့သဘောမျိုးဖြစ်နေတယ်ဆင်လုတ်ပုံကဟုတ်လားအဲ့ဒါဘာလဲသူ့ရဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့တိတဲ့ ဉာဏ်ရှိတယ်ဆိုတာကိုမြင်နိုင်တယ်ဒါမဲ့ဒီဟာဒီလိုလုပ်ရင်ဒီလိုဖြစ်တယ်လို့နောက်တစ်ကောင်ကို तू ပြောလို့ရလားမရဟုတ်လားလူတွေကြတော့အဲ့လိုမဟုတ်ဘူးအဲ့မှာရေးထားလေးတယ်ဟိုကြောင်ကဟင်းကိုခုတ်ခုတ်စားလို့ဆိုပြီးဒီအုပ်ဆောင်တဲ့အုပ်တာငါးကြော်ပေါ့နော်အဲ့တော့ကြောင်ကလှက်မရတော့တနေ့တော့ကြောင်ကဘာလုပ်လဲဆိုတော့အဲ့ဒီအုပ်ဆောင်ရောဟင်းရောအပြင်ဘက်ကနေတွန်းတွန်းတွန်းတွန်းသွားပြီးတော့သကွဲဆုံလိုက်ရောက်ရောက်ဟင်းကွက်ကအောက်ကျအဲ့ကျတော့မှအောက်ကနေစားဒါဟိုဒီလိုတွန်းသွားလို့ရှင်အောက်ကျလိုက်မယ်လို့ဒီကြောင်ဟာသိတယ်ပေါ့နော် အဲ့ပြောချင်တာကဘာတော့တိဋ္ဌာန်တွေဟာအကျိုးအကြောင်းကိုဆက်ဆက်ပြီးတော့သိတဲ့နော်အသိဉာဏ်ပညာအထိုက်လျောက်ရှိတယ်ဟုတ်လားဒါပေမဲ့လို့အဲ့ဒါကိုသူတို့ဟာကြီးထွားလာအောင်လက်ဆင့်ကမ်းနိုင်တဲ့အနေအထားမရှိဘူးလူတွေကလက်ဆင့်ကမ်းနိုင်တဲ့အနေအထားရှိလို့လူတွေရဲ့အသိတွေအမြင်တွေဟာအများကြီးတိုးတက်လာတာပေါ့နော်ဒါဒီခေတ်ဆိုလို့ရှိရင်အသိအမြင်လက်ဆင့်ကမ်းတာတွေကိုဒါတိုင်းလက်ဆင့်ကမ်းနေတာမျိုးတောင်မဟုတ်တော့ဘူးပေါ့နော်အမျိုးမျိုးကိုလေ့လာမယ်ဆိုရင်လေ့လာလို့မရဘူးလားရတယ် အဲ့ဒါလိုနီးမျိုးစုံနဲ့တိုးတက်နေတဲ့ဒီခေတ်ကြီးမှာနော်ဒီဘာဟုတ်သူဘာဟုတ်သစ်စင်စာသိပ္ပင်စာမင်္ဂလာနဲ့ပြည့်စုံအောင်ဘုံဘုံတို့ဟာနော်သင်ယူကြဖို့နော်ဒါလူငယ်တွေကိုအဓိကထားပြီးတော့နားလည်စေချင်တာပေါ့နော်ဒီပညာအဆင့်အတန်းနှိမ့်ရင်လူတစ်မျိုးလုံးရဲ့အဆင့်အတန်းဟာနှိမ့်သွားမှာပဲဒါကြောင့်ဆရာကြီးကသူ့ရဲ့ဆောင်းပါးလေးတွေကိုပညာသားလင်ရန်ဆိုတဲ့အဲနာမည်လေးပေးထားပညာသားလင်ဆိုတော့ပညာသားလင်အဓိကလို့ဆိုလိုတာတော့မဟုတ်ဘူးသူကအဲငကိုတော့ကစာရေးဆရာတယောက်က စာရေးဆရာမင်းဆွေလားမသိပါဘူးသူကဂီတကိုဟိုချီးမွမ်းပြီးတော့ရေးတာပေါ့နော်ဂီတတာလင်နော်တိုင်းပြည်တာမီဂီတဂီတတာလင်လူမျိုးတာမီဂီတချာလင် လူမျိုးချာမီသူဒီဆောင်ပုဒ်ကလေးကြွေးကြော်ခဲ့တယ်တဲ့အဲ့ဒါဆရာကြီးကအဲ့ဒါလေးကိုမှီပြီးတော့သူကပညာတာလင်လူမျိုးတာမီပညာချာလင်လူမျိုးချာမီလို့သူကအဲ့လိုပြောခြင်းလို့ပညာတာလျင်လို့ပြောတာဟုတ်လားအဲ့တော့ပညာတာလင်လူမျိုးတာပညာချာရင် လူမျိုးချတာပဲအဲ့တော့လာတာလူတစ်မျိုးလုံးကိုကြည့်ပြီးတော့ပြောတာပေါ့နော်ကိုတဘဝတည်းကိုကြည့်မယ်ဆိုရင်လေဒီအတိုင်းပဲအဖြစ်ထွက်တယ်ကိုပညာတာရင်ကိုဘဝတာမှာပဲကိုပညာချရင်ကိုဘဝချသွားမှာပဲဒါကြောင့်မလို့ဖုံဖုံတို့တွေဟာနော်အများကြီးသင်ယူကြဖို့မလိုဘူးလားနော်ကိုဘာတက်ချင်တယ်လဲဘာဖြစ်ချင်တယ်လဲဆိုတဲ့ဥတီချက်တော့ရှိရမှာပေါ့နော်ဟာအကုန်လုံးသိချင်တယ်နားလည်ချင်တယ်ဆိုတာကတော့နော်လောကကြီးကအလွန်ကျေပြန့်တဲ့တို့ကြောင့်အဲ့ဒါကတော့မဖြစ်နိုင်ဘူးအဲ့တော့ ਨੇ ဘယ်တစ်ခုမှာကိုဘာစိတ်ဝင်စားတယ်လဲဟုတ်လား ဘယ်ဟာကိုကိုတန်ဖိုးထားတယ်လဲဘယ်ဟာကိုကိုတကယ်ရကျင်တယ်လဲအဲ့ဒါဆိုရင်တော့ဘုံဘုံတို့ကအဲ့ဒါကိုရရရကြောင်းနီလန်းရှာပြီးတော့ရအောင်ဘာလုပ်ကြမှာတော့စူးစမ်းကြရမယ်ဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်မို့လို့ဒါဘာဟုသစ္စနော်သိပ္ပဆိုတဲ့ဒီမင်္ဂလာတရားနှစ်ပါးရဲ့နော်ကျေပြတ်မှုလေးနဲ့ပုံဟာလည်းပြောစရာနော်အလွန်ကောင်းတဲ့အနေအထားမှာရှိတယ်လို့နားလည်ရမယ်နော်အစကတော့ဒီမင်္ဂလာကိုဘယ်လိုမင်းပြောရပါမလဲလို့အောက်မေ့နေတယ်နော်ဒီမင်္ဂလာကဘဝမှာတကယ်တမ်းကအကြီးအကျယ် လူတွေရဲ့ကြီးပွားခြင်းစိတ်အုပ်ခြင်းမှာလွှမ်းမိုးနေတာမရှိဘူးလားရှိရဲ့နော်ပညာသာလင် လူမျိုးသာမီပညာချလင်လူမျိုးချမီဒါနဲ့နေကို तू ကလုံလောက်နေပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါလို့ဆိုရင်ဘုံဘုံတို့ပါဆက်ပြီးတော့ပြောမှာတော့ဒါကဘာဟုသစ္စာသိပ္ပမင်္ဂလာရဲ့အတိပယ်နဲ့တော့သူတို့ရဲ့သဘောတဘာဝသူတို့ရဲ့စွန့်ရည်တတ္တိသဘောလေးတွေကိုပြောပြတာဟုတ်လား နော်လောကီလိုနော်လူတွေရဲ့လူလောကမှာအစဉ်ပြေပြေနေနိုင်ထိုင်နိုင်စားနိုင်တောက်နိုင်ဖို့နော်ပစ္စည်းပစ္စည်းအားလေးတွေတီထွင်ဖန်တီးတာအစနောက်ဆုံးဘဝလွတ်ပြီးတော့နိဗ္ဗာန်ချမ်းသာရသည့်အထိဘလို့လုပ်မလဲဆိုတဲ့နီလန်ပေါင်းစုံတနည်းပြောရလို့ဆိုအကြောင်းအကျိုးသဘာဝပေါ့နော်ဒါရခြင်းနဲ့ဒီဟာဖြစ်ခြင်းနဲ့ဆိုရင်ဒီဟာကိုဒီလိုလုပ်ရမယ်နော်ဒါကိုဒီလိုလုပ်ရင်ဒီဥစ္စာဒီလိုဖြစ်မယ်လို့ဒါအနှစ်ချုပ်ပညာရဲ့သဘောသဘာဝပဲဟုတ်လားပညာရဲ့သဘောသဘာဝပြောလိုက်ရင်အကြောင်းအကျိုးထဲမှာအကျုံးဝင်တယ် အကြောင်းအကျိုးကိုသိလို့ရှိရင်ဒီအကျိုးရလဒ်ကိုရကျင်တယ်ဆိုရင်အဲ့ဒီအကြောင်းလှုပ်လိုက်ရုံပဲဒီအကျိုးရလဒ်ကိုမရကျင်ဘူးဆိုရင်အဲ့ဒီအကြောင်းကိုဖျက်ဆီးလိုက်ရုံပဲဒါပဲလေအဲ့တော့ကိုဖြစ်ချင်တာဖြစ်ဖို့ကိုမဖြစ်ချင်တာဖြစ်ဖို့ဆိုတာကအဓိကကိုဖြစ်ချင်တာဖြစ်ဖို့အတွက်အကြောင်းအကျိုးကိုနားလည်ရမယ်ကိုမဖြစ်ချင်တာဖြစ်မဖြစ်ဖို့အတွက်လည်းပဲအကြောင်းအကျိုးကိုပဲနားလည်ရမယ်မဖြစ်ချင်ဘူးဆိုရင်အကြောင်းကိုဖျက်လိုက်ဖို့ဖြစ်ချင်တယ်ဆိုရင်အကြောင်းကိုတိဆောက်ဖို့ဒါပဲလေဟုတ်တယ်မဟုတ်လားဆိုကြပါစို့ဘုံဘုံတို့ကဘဝကိုဒုက္ခလို့တကယ်မြင်သလားအဲ့လိုဆိုရင်ဘဝရဲ့ ဖြစ်ခြင်းရဲ့အကြောင်းတရားတွေဘဝဖြစ်ခြင်းရဲ့အကြောင်းတရားတွေဘုံဘုံတို့ဖြည့်ဆည်းနိုင်ရင်ဘဝဒုက္ခတွေရပ်သွားမှာပေါ့နော်ဘဝဘာကြောင့်ဖြစ်တာတော့တဏှာလောဘကြောင့်ဖြစ်တယ်လို့မြတ်စွာဘုရားမြင်တော်မူထားတယ်သိတော်မူထားတယ်ဟုတ်လားဘဝဒုက္ခလွတ်မြောက်ဖို့အတွက်မြတ်စွာဘုရားဘဝဘာကြောင့်ဖြစ်လဲဆိုတဲ့အကြောင်းကိုသိဖို့အတွက်မြတ်စွာဘုရားလေးတင်ခြင်းနဲ့ကဘာတိရှာခဲ့တာပဲလေဟုတ်တယ်မဟုတ်လားနောက်ဆုံးသိပြီဆိုတော့မြတ်စွာဘုရားဘုရားဖြစ်ပြီဆိုတော့ဟောစိတ်တော်ကနေဥဒန်းကျူးတယ်ဗါလဲတော့ အနေကဇာတိတန်တာရံတန်တာဝိတံအနိပိတံဂါကာရကဝေတံတို့ဒုက္ခဇာတိပုဏ္ဏပုဏ္ဏဟုတ်လားဒီခန္ဓာအိမ်ကြီးကိုကျိန်ဖန်များစွာတိဆောက်နေတဲ့အကြောင်းတရားလက်လေတရားခံနော်လောဘဆိုတဲ့တဏှာတရားကိုငါမြင်ပြီသူ့ကိုလည်းဖြည့်ဆည်းလိုက်ရောသူဆောက်သူဆောက်လက်တဲ့အိမ်တွေကဘာဖြစ်သွားတော့ဆောက်เสียနော်ဖြစ်เสียအကြောင်းမရှိတော့ဘူးအောင်မြင်မှုပေါ့ဟုတ်လားဒီထိဘုံဘုံတော့မြင်ရမှာနော်ပညာကိုဟုတ်လားအတကူဘာဖြစ်ချင်တယ်လဲအဲ့ဒါကိုအကြောင်းအကျိုးနားလေရမယ် ကိုဘာမဖြစ်ချင်ဘူးလေအဲ့ဒါကိုလည်းအကြောင်းအကျိုးနားလည်ရမယ်ဖြစ်ချင်တယ်ဆိုရင်ဖြစ်ချင်းရဲ့အကြောင်းတရားကိုရအောင်ရှာပြီးတော့အဲ့ဒီအကြောင်းတရားဖြစ်အောင်လုပ်နော်မဖြစ်ချင်ဘူးဆိုရင်လည်းပဲအဲ့ဒါကြီးဖြစ်နေတဲ့အကြောင်းတရားကိုသိအောင်လုပ်ပြီးတော့အဲ့ဒီအကြောင်းတရားကိုဘုံဘုံတို့ဖြည့်ဆည်းနိုင်အောင်ကြိုးစားရမယ်ဒါပဲနော်အဲ့ဒါဘာဟုသစ္စာသိပ္ပမင်္ဂလာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ပြောတာပါနော်နောက်ထပ်ဆက်ဆက်ပြီးတော့ပြောရင်တာတွေကလည်းအရေးကြီးပါတယ်အဲ့ဒါကဘာလဲဆိုတော့ဒီမင်္ဂလာတရားကိုဘုံဘုံတို့ဘယ်လိုရှာမလဲဒါတစ်ချက် ပို့ပြီးတော့အရေးပါတာဒီမင်္ဂလာတရားဒီပညာတရားဒီဘာဟုတ်သစ္စာသိပ္ပမင်္ဂလာတွေကိုဘုံဘုံတို့ဘလို့သုံးမလဲအဲ့ဒါကပိုးပြီးတော့အရေးပါတယ်အဲ့ဒါနောက်ဆုံးပိုင်းမှာပြောမယ်နော်အခုလောလောဆယ်ဒီမင်္ဂလာတွေကိုဘုံဘုံတို့ဘလို့ပြည့်စုံအောင်လုပ်မလဲဘာဟုတ်သစ္စာသိပ္ပမင်္ဂလာတွေရအောင်ဘလို့လုပ်မလို့ဘလို့ရှာမလို့နော်အဲ့ဒါမြတ်စွာဘုရားဒီပါရမီတရားတွေကိုဘုံဘုံတို့စဉ်းစားဆင်ခြင်တဲ့အခါမှာနော်ဘုရားအလောင်းသူ့မိတာရှင်ရဲ့သိဘုံဘုံတို့ဟောထားတဲ့ပါရမီ7ပါးကိုအကျေတဝတ် ပညာပါရမီခန်းကိုကြည့်ကြည့်လိုက်ဟုတ်လားပညာပါရမီနဲ့ပတ်သက်ပြီးတော့နော်ဘုရားလောင်းကသူ့ကိုယ်သူနော်ဘလို့ဆုံးမသလဲသူ့ကိုယ်သူနော်ဒီပညာနဲ့ပြည့်စုံဘလို့လုပ်ရမယ်လို့သူမြင်တယ်လေဘလို့ပြောတယ်လေယထာပိဘိက္ခုဘိက္ခန္တောဟိနမုက္ကထမစ္စည်းမေကုလာနိနဝိဝေဇံတောအေဝံလပတိယပနံဥပမာတဲ့နော်ဆုံးခံစားတဲ့ယဟန်တပါးဟာနော်အိမ်စင်မကြော်ပဲနဲ့နော် အင်စင်အတိုင်းစွန့်ခံတယ်။အဲ့ဆိုရင်9ရင်10ရင်လောက်ဒါမှမဟုတ်10ရင်15ရင်လောက်ခံလိုက်တာနဲ့ဘယ်ရင်တော့မခံဘူးကွာဘယ်ရင်ပဲခံမယ်လို့မလုပ်ဘဲနဲ့အင်ဂျင်တိုင်းခံမယ်ဆိုလို့ရှိရင်ခဏအနေတော့ဘာဖြစ်တော့အေဝံလပတိယပနံသူတပားစာမျှတယုံလောက်ငယုံကတော့လွယ်လွယ်ကူကူရတယ်တဲ့။ဒါမြတ်စွာဘုရားလောင်းဥမာပေးတာပေါ့နော်။အဲ့ဒါလိုပဲတဲ့တထေဝတွန်တပ်ပံကာလံပရိပု္ပ္ပံဗုဒ္ဓံစန္ဒံပညာပါရမီတံကံတဝတံဘောရိပပုနိတတိဟုတ်လား။ ဒီပညာပါရမီပြည့်ပြီးတော့တမ္မာတမ္ဗောဓိဉာဏ်ကိုရကျင်တယ်ဘုရားဖြစ်ကျင်တယ်ဆိုလို့ရှိရင်အဲ့ဒီဆုံးခံတဲ့ယဟန်ဟာအိမ်စင်မကြော်ပဲနဲ့ဟုတ်လားအစဉ်အတိုင်းခံသွားသလိုနော်ဟိနမုတ်ကထမေစီမေနော်အယုတ်အလတ်အမျက်မရွေဘူးဘယ်အိမ်မဲခံမဲဘယ်အိမ်တော့ဆုံးမခံဘူးလို့မရှိဘူးအဲ့လိုပဲပညာရှာတဲ့ပုဂ္ဂိုလ်ဟာအယုတ်အလတ်အမျက်မရွေပဲနဲ့နော်တပ်ပံကာလံကာလာတိုင်းမှာနော်ပရိပု္ပ္ပံဗုဒ္ဓံစန္ဒံတိတဲ့လူတွေကိုချင့်ကပ်ပြီးတော့မေးမြန်းရမေးတဲ့ဟုတ်လား ဒီလူကတော့ယုံညံ့တဲ့လူဒီလူကတော့ဆင်းရဲတဲ့လူလို့အဲ့ဒါလို့မခွဲခြားပဲနဲ့ဆိုလိုတာကသူတွေကပညာရတဲ့အရှိတယ်ဆိုရင်ဘလို့လူတွေကပဲရရယူမယ်ဆိုတဲ့စိတ်ပေါ့ဟုတ်လားအဲ့တော့ဒီပညာရဖို့အတွက်သူကဟိုဘသူစီကပဲယူမယ်ဘသူစီကတော့မယူဘူးလို့ခွဲခြားမထားတဲ့အပြင်ရှေ့ကပြောထားတဲ့စကားတပ်ပံကာလန်အမြဲတမ်းစိတ်ထဲမှာပညာလိုချင်တဲ့စိတ်သိကျင်မြင်ကျင်တဲ့စိတ်နားလည်ကျင်တဲ့စိတ်ရှိရမယ်ဟုတ်လား အဲ့ဒီလိုမျိုးပညာကိုစာလုံးမှုတ်သိပ်ပြီးတော့ဟုတ်လားဘယ်ရပဲရရပညာရရင်ပြီးရောကွာဆိုတဲ့စိတ်နဲ့နော်အချိန်ကာလတိုင်းမှာပညာပညာဆိုတဲ့စိတ်နဲ့ဘုံဘုံတို့ပညာကိုရှာမယ်ဆိုရင်မပညာပါရမီပြည့်ပြီးတော့နောက်ဆုံးဘုရားတောင်ဖြစ်မယ်လို့ဒါကမြတ်စွာဘုရားပေးခဲ့တဲ့နီလန်းပေါ့နော်ပညာဘယ်လိုရှာမလဲဆိုတာလေဒီထဲမှာဘုံဘုံတို့ဆက်ဆက်ပြီးတော့ပြောကြကောင်းတာခဏခဏလည်းပြောပြတဲ့အကြောင်းအရာလေးတစ်ခုပေါ့အဲ့ဒါကဘာလဲနော်ဘုံဘုံတို့ရှေးခေတ်ကနော်ဂရိမှာ အလွန်နာမည်ကြီးတဲ့ပညာရှင်ကြီးတယောက်လူတိုင်းကြားဖို့တာဆိုကရတီဆိုတာဟုတ်လားအလွန်နာမည်ကြီးတဲ့သူကြောင့်တနေ့တော့လူငယ်တယောက်ကဆရာကြီးကပညာရှင်ပညာရှိကြီးလို့နာမည်ကြီးပါတယ်အဲ့တော့သူလည်းပဲပညာရှိကြီးတယောက်ဖြစ်ချင်တယ်ပညာရှိကြီးတယောက်ဖြစ်ဖို့အတွက်ကျွန်တော်ဘာလုပ်ရမလဲလာမေးတယ်လာမေးတော့ခဏလေးစဉ်းစားပြီးတော့အေးမင်းပညာရှိဖြစ်ချင်တယ်ဆိုရင်ငါနောက်လိုက်ခဲ့လို့ခေါ်သွားတယ်အဲ့တော့သူ့အိမ်ကလည်းပဲပင်လေကန်းဆက်နာမှာတိတ်ပြီးတော့မဝေးတဲ့နေရာမှာရှိတော့ အဲ့ဒီကလေးကိုအိမ်ကနေပဲခေါ်တော့ဆိုပင်လယ်ကိုခေါ်သွားပင်လယ်ကြီးကိုအဲ့ဒါဖြည်းဖြည်းနဲ့ရေကဟုတ်လားကန်းဆက်ကလေးဆိုတော့တဖြည်းဖြည်းနဲ့နဲ့နဲ့နဲ့တော့ရေထဲခေါ်သွားတာသူကနောက်ခြေချင်းဝဒူးပေါင်လဲနောက်ခါလောက်နောက်ရင်စို့လောက်ရောက်နောက်ဂျိုင်းလောက်ရောက်ပြီဆိုတော့အဲ့ဒီကလေးကိုအဲ့ဒီရေထဲကိုနှစ်တက်တယ်သူအားကြီးတဲ့ခါကျတော့ကလေးမွန်းနေတာပေါ့နော်အသေးသေးကနေ့အချိန်မသေးသေးဘူးဟာအရန်မွန်းနေပြီဆိုတော့ตาလေးဖော်လိုက်ပြီးရင်နှစ်သက်မျောနေအောင်လုပ်ကလေးကအဲ့မှာတခါသေတော့မဲ့အနေထားမျိုးရောက်တော့မှ အဲကလေးကိုတာတာထားခဲ့ပြီးတော့သူကမ်းပေါ်တက်သွားကလေးရတခါပြီးသားမောနေတာပေါ့နော်အဲ့ဒါနဲ့မကြည်မနှက်နဲ့လိုက်လာလိုက်လာပြီးတော့ကမ်းပေါ်လဲရောက်ရောက်ပညာရှိတယောက်ဖြစ်အောင်ဘလို့လုံးဝမလဲလို့မေးတဲ့လူဘာလို့ရင်နှစ်တက်ရတယ်ဆိုတော့စိတ်ဆိုးမှန်ဆိုနေရန်တွေ့တာပေါ့နော်အဲ့တော့ AAC လေးပဲဆရာကြီးကမင်းဟောငါစောတော့ဟာရေနှစ်တက်နေတဲ့အချိန်မှာမင်းရေတဲ့ရေတွေမွန်းပြီးရေနှစ်နေတဲ့အချိန်မှာမင်းစိတ်ထဲမှာဘာလို့အလိုချင်ဆုံးလဲလို့မေးတယ်တဲ့ မေးတဲ့အခါကျတော့သူတေချာစဉ်းစားပြီးတော့ပြောတယ်အဲရေနစ်နေရင်မွန်းနေတဲ့အချိန်မှာကျွန်တော်စိတ်ထဲမှာအလိုချင်ဆုံးကတော့လေးပဲအသက်ရှူခြင်းတယ်လေးပဲရခြင်းတယ်ဟုတ်လားအဲ့လိုဖြေတဲ့အခါကျမှဆရာကြီးကအေးမင်းရင်နစ်နေတဲ့အချိန်မှာလေးကိုလိုချင်တယ်လို့မျိုးမင်းဘဝမှာပညာကိုမင်းတကယ်လိုချင်တဲ့ဆန္ဒထက်သန်မယ်ဆိုလို့ရှိရင်မင်းပညာရှိတယောက်ဖြစ်မယ်တဲ့ကဲဆန္ဒကိုပေါ်အောင်ပြောတာနော် တော့လူတယောက်ပညာရှိဖြစ်တယ်မရှိမဖြစ်ဘူးအသိအမြင်တွေများတယ်မများဘူးဆိုတာတကယ်တမ်းကသူ့ဆန္ဒပေါ်မှာပဲမူတည်နေတာသူပညာရှင်ဖြစ်ချင်သလားဘုဒ္ဓများကျင်တဲ့လူတယောက်များတဲ့လူတယောက်ဖြစ်ချင်သလားသိချင်သလားတက်ချင်သလားတကယ်သာသိချင်ရိုးတက်ချင်ရိုးမှန်ရင်သူ့ဆန္ဒကိုဘယ်သူမှတားလို့ရမှာမဟုတ်ဟုတ်လားဒါကြောင့်ဘုံဘုံတို့တွေကပညာတကယ်ရကျင်တယ်ဆိုရင်ပညာကိုစားလောင်မှုတ်သိတဲ့အဆင့်ထိရောက်အောင်ဆန္ဒတွေကိုမွေးမြူရမယ်ဒါလည်းပညာရဲ့တန်ဖိုးကိုမြင်မှ တန်ဖိုးကိုဆင်ခြင်မှပညာကိုရလိုတဲ့ဆန္ဒထက်တန်မှာဒါကြီးကဒီလောက်တန်တယ်ဆိုတာကိုမသိလို့ရှိရင်ရလိုစိတ်ကတိတ်ပြီးတော့ထက်တန်မှာမဟုတ်ဘူးဟုတ်လားအဲ့တော့ဆန္ဒကလည်းတန်ဖိုးကိုနားလေတာနဲ့ဘာလို့နေတော့ဆက်ဆက်နေတယ်သဘောပေါက်ရဲ့လားဒီပညာသီတာနဲ့ဒုက္ခတွင်တွေကဆွဲထုတ်မှာလောကီလိုပဲပြောပြောလောကုတ္တရာလိုပဲပြောပြောဟုတ်လားဘဝအတွင်းကဒုက္ခပဲပြောပြောနောက်နောက်ဆုံးဘဝဒုက္ခအလုံးကိုပဲရည်ညွှန်းသည်ပဲဖြစ်စေ တကယ်တမ်းကတော့အသိပညာအတတ်ပညာကသာလေကိုယ့်ရဲ့အရှင်မပြေမှုတွေဒုက္ခတွေတွေကနေမလုပ်တော့တော့ဆွဲထုတ်မှာဟုတ်လားအဲ့ဒါကိုဘုံဘုံတို့ကောင်းကောင်းနားလည်ပြီးတော့ဒီပညာကိုသာတကယ်မျက်နှိုးရိုးမှန်ရင်တန်ဖိုးရှိတယ်ထင်ရင်မျက်နှိုးမှာပဲမျက်နှိုးတယ်ဆိုရင်ဘာလို့မလို့ရအောင်ရှာမှာပဲဟုတ်လားထမင်းကိုမစားရမနေနိုင်သလိုရေကိုမတောက်ရမနေနိုင်သလိုဘုံဘုံတို့ကစားလောင်မှုတ်သိမ့်မယ်ဆိုလို့ရှိရင်ပညာရှင်တယောက်ဖြစ်ကိုဖြစ်မှာပဲသူတန်ဖိုးထားတဲ့နယ်ပယ်မှာသူဟာဟွန်း ထိထိရောက်ရောက်နားလေတဲ့သိတဲ့ပုံကိုတယောက်ကတော့ဖြစ်သွားမှာပဲဟုတ်တယ်မဟုတ်လားအဲ့တော့မြတ်စွာဘုရားပေးတဲ့ဥပမာနဲ့ဒီစုခရတိပေးတဲ့ဥပမာနှစ်ခုလုံးကိုရှင်းပြီးတော့ကြည့်လိုက်နော်ဆုံးခံတယ်ဒီအစာအာဟာရမရှိလို့ဖြစ်မလားမဖြစ်ဘူးဟုတ်တယ်မဟုတ်လားအဲ့လိုပဲပညာကိုမရှိမဖြစ်လို့နားလေရမယ်ဟောရှာတဲ့နေရာမှာလည်းပဲဒီလူကတော့စင်ရတာဒီလူကတော့ယုံညံ့တယ်ဟာအဲ့လိုကိုမတွေးနေတော့နဲ့ဟုတ်လားဘုသူတရားပဲရရဂျာစီဖာစီပေါ့ပညာကိုရရင်ပြီးရောဆိုတာမျိုးရှိရမယ် ဘယ်အချိန်မှမှဒီဥစ္စာကိုဆာလမုတ်သိရမလဲဘုရားကတော့ပိုးတောင်ပြည့်စုံသေးတယ်တပ်ပံကာလနဲ့နော်အလုံးစုံသောကာလတိုင်းမှာဒီပညာကိုဆာလမုတ်သိတဲ့စိတ်ရှိရမယ်ဟုတ်လားနော်ဆရာကြီးပြောတဲ့ဥမာလည်းအလွန်ကောင်းတယ်နော်ယင်နစ်နေတဲ့အချိန်မှာလေကိုရားကျင်တယ်လို့မျိုးပညာကိုရားကျင်တယ်ဆိုလို့ရှိရင်မင်းပညာရှင်တယောက်ဖြစ်မယ်အဲ့တော့ဘုံဘုံတို့ကအခုအစင်မပြေဖြစ်နေတာကိုနားမလည်တဲ့အခါကျတော့ဒီအစင်မပြေမှုကနေဆွဲထုံနိုင်တဲ့ပညာကိုရှာကောင်းမှမသိဘူးလေဒါတော့ဟိုတရားရှိတော့မှကြည်ကြည်တာပေါ့နော်ကိုဘွားလေးကိုကိုဟာကိုတော့အစင်ပြေနေတယ်ထင်နေတာဟုတ် ဟာအဆင်မပြေဘူးဘဝဒုက္ခပဲလို့တကယ်နားတယ်တကယ်သဘောပေါက်ပြီဆိုရင်ဒီဒုက္ခလွတ်အောင် तू ဘာလုပ်မလို့ကြိုးစားမှာပဲဖုံဖုံတော့အိုတာတွေနာတာတွေသေတာတွေကိုပြဿနာတွေလို့ကိုမထင်ဘူးလေပြဿနာလို့မထင်တဲ့အခါကျတော့ရှင်းပေးနိုင်တဲ့ပညာကိုလည်းမရှာဘူးပေါ့အိုခြင်းကြအိုပေါ့နာခြင်းကြနာပေါ့သေခြင်းကြသေပေါ့ဘာဆန္ဒမလို့ဆိုပြီးတော့နေတာအဲ့ကျတော့ဘာလုပ်မလို့အဲ့ကျတော့အိုမှာပဲနာမှာပဲသေမှာပဲနောက်ထပ်အိုတဲ့နာတဲ့သေတဲ့ဓာတ်တွေရပြီးတော့ဆက်ပြီးတော့အိုမဆုံးနာမဆုံးသေမဆုံးသွားဦးမှာပဲဒါပဲဟုတ်လား အဲ့တော့ဘာလဲပြောရင်တာပညာဘလို့ရှာမတော့ပညာကိုတကယ်စားလောင်မှုသိတဲ့စိတ်ရှိဖို့လိုတယ်ပညာကိုရကျင်တဲ့ဆန္ဒထက်သန်ဖို့လိုတယ်ဟုတ်လားအဲ့ဒီဆန္ဒထက်သန်ရင်ဘာလို့မလို့ဒီလူဟာပညာရှင်ဖြစ်မယ်တနည်းမဟုတ်တနည်းနဲ့သူဟာရှာမှာပဲနော်ဒီခေတ်ကတကယ်တမ်းပြောမယ်ဆိုရင်ဘိုးတောင်လွယ်သေးတယ်ပိုးလွယ်တယ်ဆိုတာကစိုးကျင်လည်းလွယ်တာပဲကောင်းကျင်လည်းလွယ်တာပဲဘုံဘကတော့အဲ့လိုမြင်နေတယ်ဟုတ်လားစိုးကျင်တယ်ဆိုရင်လည်းလွယ်လွယ်လေးထိုးဆင်းသွားလိုက်ရုံပဲ ခလုတ်တစ်ချက်နှိပ်လိုက်တာနဲ့နော်ကိုယ့်အတွက်ဒုက္ခပေးမဲ့အာယုန်တွေကိုတန့်ပြီးတော့မရဘူးလားရရနော်ခလုတ်တစ်ချက်နှိပ်လိုက်တာနဲ့ကိုယ့်အတွက်အကျိုးရှိမဲ့ပညာရစေနိုင်တဲ့အကြောင်းအရာတွေရောမရဘူးလားရတယ်ကိုဘယ်လန်းကိုရွေးမလဲအဲ့ဒါအများကြီးစဉ်းစားစရာကောင်းတယ်ပေါ့နော်ဒါပညာရှာတဲ့အပိုင်းနဲ့ပြောတာပေါ့ဟုတ်လားဆက်ပြီးတော့ဘုံဘုံတို့အရေးအကြီးဆုံးပိုင်းကိုပြောပါမယ်အဲ့ဒါပါလေဒီပညာကိုရပြီဒီမင်္ဂလာနဲ့ပြည့်စုံပြီဆိုရင်ဒီပညာကိုဘုံဘုံတို့ဘလို့သုံးမလဲဘလို့အသုံးချမလဲဒါလည်းပဲပြောဖို့အလွန်အရေးကြီးတယ် ဟုတ်လားတကယ်တမ်းကလောကီပညာဆိုတာဓာတ်တစ်ချောင်းလိုပဲလို့ဘုံဘုံကတော့စဉ်းစားကြည့်တယ်ဟုတ်လားဒီဓာတ်တစ်ချောင်းကိုဘုံဘုံတော့ဘာကိုခုတ်မလဲဒီဓာတ်တစ်ချောင်းရဲ့တန်ဖိုးက तू ဘာဘလို့သုံးမလဲဆိုတာပေါ်မှာမူတည်နေတာဒါမှတန်ဖိုးရှိတယ်တန်ဖိုးမရှိဘူးဆိုတာကိုဘုံဘုံတို့ဒီဓာတ်ပိုင်ရှင်ကဘာလုပ်ပြမှာလဲဆိုတာပေါ်မှာဘလို့အသုံးချမှာလဲဆိုတာပေါ်မှာကြည့်ပြီးတော့ဝေဖန်ရမှာနော်ဟုတ်လားဓာတ်မရှိလို့ ဘုန်းဘုန်းတို့လူလောကကြီးမှာအခုဆိုကြပါစို့မီးတို့ဓာတ်တို့ဆိုတာလူရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်အရာတွေပဲလေဟုတ်လားခုံမဲ့ထင်မဲ့တော်ရှင်မဲ့ဟာအကုန်လုံးမဲ့မီးဆွင်လုံးမဲ့ဟုတ်လားဒါမဲ့ဒီကောင်းတဲ့နေရာမှာမရှိမဖြစ်အသုံးချဖို့လိုအပ်တယ်လို့ဒါတွေနဲ့ပဲဘုံဘုံတို့ဒုက္ခပေးမယ်မကောင်းတာတွေလုပ်မယ်ဆိုတော့လုပ်လို့မရဘူးလားရတယ်နော်ကိုဘလို့သုံးမလဲဆိုတာအလွန်အရေးပါတာပေါ့ဟုတ်လားဒါကြောင့်မလို့ဘလို့သုံးမလို့နော်ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ဂါထာလေးတစ်ပုဒ်ဘုံဘုံပြောပြမယ် ယာဝဒေဝအနတ္ထာယညတံဘာလတ္တဇာယတိဟန္တိဘာလတ္တတုတ်ကန္တမုဒ္ဒမတ္တဝိပါတေယံတဲ့နော်အတိပ္ပယပါပြောတော့လူမိုက်တယောက်တိထားတဲ့အတိလူမိုက်တယောက်တက်ထားတဲ့အတက်ဟာတဲ့အကျိုးမဲ့ဖို့ပဲဖြစ်တယ်တဲ့ဟောစဉ်းစားနော်တိတိုင်းတက်တိုင်းသူ့အတွက်အကျိုးရှိတာမဟုတ်ဒီဟာကိုဘလို့သုံးမလဲဆိုတာပေါ်မှာ तू အများကြီးမူတည်နေတယ်အဲ့ဒါကိုကလည်းပဲပညာတစ်မျိုးလို့လဲဆိုမယ်ဆိုဆိုနိုင်တယ်နော် ဟုတ်လား ယာဝဒေဝအနတ္တယညတ္တံဘာလတဇာယတိလူမိုက်တယောက်သိထားတဲ့အတိလူမိုက်တယောက်တတ်ထားတဲ့အတက်ကဘာလဲတော့အကျိုးမဲ့ဖို့ပါပဲတဲ့အဲ့ဒီလူမိုက်ဟာသူတတ်ထားတဲ့အတက်နဲ့သူ့ရဲ့ဖြူရှင်မှုတွေကိုဖျက်ဆီးပစ်တယ်တဲ့ပြီးတော့သူ့ရဲ့ပညာတည်းဟူသောခေါင်းကိုဖျက်ပစ်လိုက်တယ်တဲ့ဟုတ်လားဟန္တိဘာလတသုတ်ကံတံဖြူရှင်မှုတွေကိုဖျက်ဆီးပစ်လိုက်တယ်နော်မௌဒမတ္တဝိပါဒယံသူ့ရဲ့ဉာဏ်ပညာတည်းဟူသောခေါင်းကိုသူကိုယ်တိုင်ဖျက်ပစ်လိုက်တယ် ဒါဘာဖြစ်လို့မြတ်စွာဘုရားဒီဒေသနာလေးကိုဟောတယ်လေဟောရခြင်းရဲ့အကြောင်းလေးနဲ့တွဲပြီးတော့ကြည်မှဒီကထာလေးပို့ပြီးတော့အတိပ္ပယ်ပေါက်မယ်ပေါ့နော်။အားကြောင့်ဒီကထာလေးဟောတော့ဆိုတော့ပြောရရင်နည်းနည်းတော့ရှည်ဝေးတယ်ပေါ့ဒါပေမဲ့စိတ်ဝင်စားတဲ့အကောင်းပါလေ။မြတ်စွာဘုရားလက်ထက်ကအခါတဘာမှာရှင်မမောက္ကလန်ကိုရောမြတ်ကြီးနဲ့ရှင်လက္ခဏာကိုရောမြတ်ကြီးကိစ္စကုတ်တောင်ပေါ်မှာနော်ဂူတွေထဲမှာသူတို့သတင်းသုံးကြတာ哦။ဒါမှမဟုတ်ခင်ဆွမ်းခံခြင်းကြတော့ဆွမ်းခံကြွလာကြတောင်ပေါ်ကနေဆင်းလာ။ ဆင်းလာတော့အဲ့ဒါရှင်မမောက္ကလန်တနေရာမှာကြည့်ပြီးတော့တနေရာကိုကြည့်ပြီးတော့ပြုံးတယ်ဟုတ်လားအဲ့ဒါရှင်လက္ခဏာယဟန္တာရှင်မမောက္ကလန်ကြည့်တဲ့နေရာကိုသူလိုက်ကြည့်တယ်ဘာမှမမြင်ဘူးအဲ့ဒါနဲ့ရှင်ဘုရားဘာလို့ပြုံးတုံးဆိုတော့ဒီမေခွန်းကိုမြတ်စွာဘုရားရှေ့ရောက်မှာမေးပါဆိုတော့အဲ့ဒါနဲ့သူတို့ဆွန့်ခံကြွဆွန့်ဖုံးပေးညနေခင်းရောက်တဲ့အခါကျမြတ်စွာဘုရားရှေ့ရောက်တော့ရှင်လက္ခဏာမနေ့တုန်းကဘုရားရှေ့ရောက်မှာမေးပါဆိုတော့အဲ့ဒီမေခွန်းကိုဘုရားရှေ့မှာမေးတယ်ဘာလို့လို့ရှင်ဘုရားမနေ့ကပြုံးတုံးဆိုတော့အဲ့လိုရှင်မမောက္ကလန်ပြောတယ်တဲ့ငါရှင်တဲ့ နော်ပြိတ္တာတကောင်ကိုငါတွေ့ရတယ်အဲ့ဒီပြိတ္တာရဲ့ခေါင်းကိုနော်အလွန်များပြားတဲ့တန်တူတွေနဲ့အမြဲတမ်းထုနေတယ်အဲ့ဒီပြိတ္တာအလွန်နာကျင်စွာအော်ဟစ်နေတယ်အဲ့ဒီအတန်ကိုလည်းငါကြားရတယ်အဲ့ဒီပုံကိုလည်းငါမြင်ရတယ်အဲ့ဒါမြင်တဲ့အခါကျတော့အော်လောကမှာစမ်းကြယ်လိုက်တာဒီလိုတရားဝါရဲ့လို့လည်းရှိနေသေးတယ်ဘာဖြစ်လို့ပြုံးတာလဲဆိုတော့ငါမှာတော့အဲ့ဒီလိုမျိုးဒုက္ခဖြစ်เสียအကြောင်းတရားတွေဘာမှမရှိတော့ဘူး ငါလွတ်သွားပြီဒီဒုက္ခတွေကငါလွတ်သွားပြီတကယ်တမ်းကပုထုဇဉ်တွေမှာအဲ့ဒီဒုက္ခမလွတ်သေးဘူးနော်ကိုယ့်ရဲ့တန်တရားအနာဂတ်ကဘာမှမှတ်မရသေးတဲ့အခါကျတော့လွတ်ပြီလို့ပြောလို့မရသေးဘူးအဲ့တော့သူကတော့လွတ်သွားပြီဆိုတော့ဘာဖြစ်သွားတော့ဝမ်းမြောက်လို့ပြုံးတာဟိုလူဒုက္ခရောက်နေလို့ဟိုပြိတ္တာဒုက္ခရောက်နေလို့ဝမ်းမြောက်တာမဟုတ်ဘူးနော်အဲ့ဒီအခြေအနေဆိုကသူ့ရဲ့လွတ်မြောက်မှုကိုကြည့်ပြီးတော့သူဝမ်းသာတာအဲ့လိုပြောတဲ့အခါကျတော့မြတ်စွာဘုရား ဟုတ်တယ်တဲ့အဲ့ဒီတတ္တဝါကို အဲ့ဒီပြိတ္တာကိုငါသဗ္ဗညုတဉာဏ်ရပြီးတော့ဘုရားဖြစ်တပြီးတော့နောက်မှာမြင်တယ်တဲ့။အော်ဟစ်နေတဲ့အတန်ကိုလည်းငါကြားတယ်။လောကကြီးကိုမြတ်စွာဘုရားအကုန်မြင်လိုက်တာပေါ့နော်။ဒါပေမဲ့ငါအဲ့ဒီမှာအဲ့ဒီပြိတ္တာရှိတယ်လို့ငါဘယ်သူမှမပြောဘူးတဲ့။ဘာဖြစ်လို့လဲဆိုတော့မယုံတဲ့လူတွေအကုသို့ဖြစ်မှာရှို့လို့။ဟုတ်လားအပြစ်ဖြစ်မှာရှို့လို့။အခုရှင်မမောက္ကလံမြင်ပြီဆိုတော့ငါဘက်ကတက်တည်ရှိတဲ့တွေ့ကြောင်းအဲ့ဒါကိုမြတ်စွာဘုရားပြောလိုက်တာ။တော့ယဟန်တွေကရှောက်တာပေါ့အဲ့ဒီပြိတ္တာဘာဖြစ်လို့အဲ့လောက်ကြီးကြီးမားတဲ့ဒုက္ခကို ခံနေရတာတော့ဆိုတော့အဲ့မှာမြတ်စွာဘုရားအဲ့ဒီပြိတ္တာရဲ့အကြောင်းကိုဟောတာပေါ့နော်အဲ့ဒီပြိတ္တာကဘဝတစ်ခုတုန်းကသူကလူလင်တယောက်လူလင်တယောက်ကသူကဟိုအတတ်ပညာတစ်ခုကြောင့်ကြီးပွားသွားတယ်နော်လူတယောက်ကိုမြင်ပြီးတော့ तू အားကြပြီးတော့အဲ့ဒီလူတွေကနေပေါ့အဲ့ဒီအတတ်ပညာကို तू သင်တာ तू အားကြတဲ့လူကဟိုဘယ်လိုပြောမလဲတော့အစွန်းအအာတယောက်ပဲစကားတောင်ကောင်းကောင်းပြောတတ်တာမဟုတ်ဒါပေမဲ့အဲ့ဒီအစွန်းအအာက तू က ပညာရက်တစ်ခုကို तू ကအလွန်ကိုလို့ပြောမှတော့ထိထိရောက်ရောက်တက်တယ်ပေါ့နော်တစ်ဖက်ကန်းခတ်တက်တယ်ပေါ့ဘာအတက်တုံဆိုတော့ကြောက်စရိတ်ခဲနဲ့ဒီပြစ်တဲ့အတက်ကိုဖြောင်းနေအောင်ပြစ်နိုင်တယ်ဘယ်ပြစ်မှတ်ကိုပဲဖြစ်ဖြစ်ပေါ့ဒါဒီလူကမတန်မစွမ်းဟုတ်လားလူကအစွမ်းအားအဲ့ဒါနဲ့ तू ကကလေးတွေကိုလည်းချစ်တော့ကလေးတွေကလည်းသူ့ကိုခေါ်ပြီးအဲ့ညောင်မင်းရွာထိပ်မှာညောင်မင်းရှိတယ်အဲ့ဒီညောင်မင်းကလည်းအရွက်တွေလည်းစိတ်နေတယ်ပေါ့အဲ့ဒီညောင်မင်းကြီးကိုဆင်းရုပ်ကလေးပုံအောင်ပြစ်ပေးပါကလေးတွေကတောင်းရင်အဲ့ဒါပြစ်တယ်အဲ့ဒါဆင်းရုပ်ကလေး ဟောင်းလောင်းပေါက်သွားတော့အလင်းရောင်နဲ့ရှင်ရုပ်ကလေးတွေပေါ့မြင်းရုပ်ကလေးတွေပြစ်အဲ့ဒါနဲ့တနေ့ကျတော့အဲ့ဒီတိုင်းပြည်ကိုအုပ်ချုပ်တဲ့ရှင်မင်းကအဲ့ဒီညောင်မရောက်တော့ဟာအပင်မုံမို့ကြည့်တဲ့ခါကျတော့ဆင်းရုပ်ကလေးတွေနွားရုပ်ကလေးတွေအော်ကြည်သံထုဆန်းလိုက်တာဒါဘယ်သူလုပ်ထားတာလဲပေါ့အာငစွန့်တယောက်ရှိတယ်ကျန်တဲ့နေရာမှာမတော်တာတော့ဒီပညာအရန်တော်တယ်ပေါ့သူလုပ်ထားတာဟုတ်လားအဲ့ဒါနဲ့ဘင်းကြီးကအကြံရတယ်ဘာကြံရတော့ဆိုတော့ သူ့ကိုအကြံဉာဏ်ပေးနေတဲ့ပရောဟိတ်အမတ်တွေတည်းကပရောဟိတ်အမတ်ကြီးတယောက်ကစကားလွန်များတခုခုစီဝေးမယ်ဆိုရင်သူ့ကိုမပြောရဘူးအဲ့ဒီပုံပုံသားကြီးကပြောတာအမတ်ကြီးကပြောနေတယ်ကျန်တဲ့လူတွေလည်းဘာမှပြောမရဘူးဘရင်ကြီးလည်းဘာမှပြောမရဘူးအဲ့ဒီတော့ဟောက်လို့လည်းမရဟိန်းလို့လည်းမရအဲ့လိုဖြစ်တယ်အဲ့ဒါနဲ့ဒီငဆွန့်ကိုကောင်းကောင်းအသုံးချမယ်ဆိုတော့နန်းတော်ခေါ်သွားနန်းတော်ခေါ်သွားပြီးတော့အဲ့ဒီပုံသားနဲ့ဆန့်ကျင်ဘက်ရမှာကလကကာထာဘရင်ကြီးရဲ့နောက်ကျောလောက်ကပေါ့နော်အဲ့ဒါအပေါက်ကလေးဖောက်ထားတယ်တေးသေးလေး အဲ့ဒါပုံနာရဲ့မျက်နှာနဲ့တဲ့တဲ့ပေါ့အဲ့ဒါဒီမှာစီဝေးထိုင်ကြပြီကင်စီဝေးကြပြီစကားပြောပြီဆိုတော့ तू ထုံးစံနဲ့ तू ကပြောတော့တာပဲအပါဇက်ဟပြီဆိုတာနဲ့ဒီကနေပြီးတော့အဲ့ဒါစိတ်ချေးတုံးလေးနဲ့ပြစ်တယ်တဲ့စိတ်ချေးတုံးကသေးသေးလေးပေါ့နော်အဲ့တော့ तू ကလည်းဘလောက်ထိအပြောမဲ့တုံးဆိုတော့အဲ့ဒီစိတ်ချေးတုံးကိုထွေးမပြစ်ဘူးမျိုးချလိုက်တယ်မျိုးပြီးတော့ဟန်မပြက်ဆက်ပြီးတော့ပြောတယ်ပြောရင်နောက်တစ်ခါထပ်ပြက်ထပ်ပြက်ရင်ထပ်ပြီးတော့မျိုးချအဲ့တော့ဘလောက်ကုံသွားဆိုတော့စိတ်ချေးဒဇလဲကုံသွားတယ်တဲ့သိလားတော်တော်တော်များတယ်လို့ပြောရမယ်နော် အဲ့ဒါနဲ့ငစွန်းကစိတ်ချီးတယ်လေကိုမင်းငါအမှတ်ပြလိုက်ဆိုတော့သူကကလကာလေးကိုလှုပ်ပြတော့ဘီရင်ကြီးကဟောစိတ်ချီးတွေကုံသွားပြီးတော့တည်အဲ့ဒါနဲ့အမတ်ကြီးကိုပြောတယ်အမတ်ကြီးပြောလိုက်ရင်လားပေါ့စိတ်ချီးတောင်တစ်စလဲကုံသွားပြီအဲ့ကျမှသူရှက်သွားနော်ရှက်သွားပြီးတော့အဲ့ဒါနောက်ကိုစကားတိတ်မပြောတော့ဟုတ်လားအဲ့တော့ဘရင်ကြီးကအလွန်ဝမ်းသာတယ်။အော်ငစွန့်မင်းကြောင့်မလို့ငါနားတော်တော်ချမ်းသာတယ်ပေါ့နော်။ကောင်းကောင်းလဲစီးဝေးလို့ရဆိုတော့ဘာလို့တုံးဆိုတော့ရွာလေးရွာအပိုင်စားပေးပြစ်တယ်သူ့ကို နော်နားချမ်းသာလို့ဆိုပြီးတော့အဲ့ဒါနဲ့နေချင်းညာချင်းအဲ့ဒီလူကရွာသားဖြစ်သွားတယ်ပေါ့နော်နှုတ်မှုလက်မှုအတက်စုကိုငယ်နုသောညမမေ့အားနဲ့ရင်ဖျားကုန်စင်တက်မြော်မြင်ကတက်မွေးဝမ်းကြောင်ဖြစ်တုံရှောင်းဤငယ်ငယ်တုန်းကကြက်ခဲ့ရတာဟင်ရာသေးလားနှုတ်မှုလက်မှုအတက်စုကိုငယ်နုသောအားမမေ့ညာနဲ့ရင်ဖျားကုန်စင်တက်မြော်မြင်ကတက်မွေးဝမ်းကြောင်ဖြစ်တုံရှောင်းဤဘလို့အတက်ပညာလေးဖြစ်ဖြစ်အစအဆုံးသာတက်အောင်လုပ်ပေါ့နော်အဲ့ဒီအတက်ပညာလေးက ကိုဘဝမှာအတန်မွေးဝမ်းကြောင်းတစ်ခုဖြစ်နိုင်တယ်ပေါ့ဟုတ်လားအခုဘာဖြစ်သွားရွာသားတောင်ဖြစ်သွားနော်အဲ့ဒီသတင်းကိုကြားလို့ခုနလူတွေကအားကြပြီးတော့ဟာဒီလူငဆွန့်တယောက်ကတောင်ဒီပညာကိုတတ်တာနော်ရွာသားဖြစ်သွားတယ်ဆိုတော့သွားပြီးတော့သင်တာအစတော့သင်မပေးဘူးနောက်ကျတော့ခါရနဲ့သူရဲ့ဝကြီးဝင်းငယ်တွေလှုပ်ပြီးတော့အာနာအောင်ပေါ့လေအလိုလှုပ်တော့နောက်တော့အာနာပေါ့ဂျေဇူးများတယ်ဆိုတော့သူ့ကိုသင်ပြီးတော့တက်သွားရောသူကအဲ့ဒီပညာတက်တဲ့အခါကျတော့ဒီပညာကိုသူစမ်းကျင်တယ်ဘယ်စမ်းမလို့တကယ်ဆိုရင်အဲ့ဒီသစ်ပင်တွေကိုစမ်းစရာကောင်းတယ် ဒါနဲ့ तू ကဘယ်သူ့ကိုစမ်းတုံးဆိုဆရာလည်းပြောတယ်မင်းလူတွေနွားတွေသွားစမ်းလို့ရတော့အကုန်လုံးမင်းထောင်ကြမယ်အချုပ်ကြမယ်တတ်ခံရမယ်အဲ့တော့မင်းဘာစမ်းမလို့ဆိုတော့အဲပိုင်ရှင်မရှိတာမျိုးကိုမင်းစမ်းတဲ့နေပေါ့အဲ့လိုပြောတော့ तू ကရှောက်ရှာဘယ်သူ့စမ်းတုံးဆိုတော့ပြည့်စေကဗုဒ္ဓအရှင်မြတ်တပါးဆွမ်းခံကြွလာရွာထဲကိုကြွနေကြနော်ပြည့်စေကဗုဒ္ဓဆိုတော့သူ့မှာအဖေအမေလည်းမရှိဘူးအဲ့တော့ तू ကဘယ်လောက်ထိညံတုံးတုံးဆိုတော့ သူကတော့ပိုင်ရှင်မရှိဘူးသူ့ကိုရှမ်းလိုက်လို့ကတော့ဘယ်သူမှလည်းပဲမကြည်မနက်လည်းဖြစ်မှာမဟုတ်ဘူးလို့ तू တွေးတာပေါ့နော်ဒါဟာသူတော်ကောင်းလို့လည်းပဲ तू သိပြီးတော့မသိဘူးပေါ့ဟုတ်လားဘယ်သူမှသူ့ကိုစောင့်ရှောက်နေတာမရှိဘူးသူ့ကိုလှုပ်လိုက်ရင်တော့နောက်ကျောင်းအေးတယ်ဆိုတဲ့အတွေးမျိုးနဲ့ဘယ်လိုလှုပ်တုံဆိုတော့ဒီညာဘက်နားကောင်းလေးတဲ့ကိုအဲ့ဒီကြောက်စတစ်ခဲလှမ်းပစ်တယ်အဘဲဘဲနားကနေပြီးတော့ထွက်သွားတယ်အလွန်ပြင်းထန်တဲ့ဝေဒနာကိုခံစားရတယ်လေအရှင်မြတ်ဆွန်းတောင်ဆက်ပြီးတော့ခံမကြွနိုင်တော့ဘူးအဲ့ဒါကောင်းငင်ကနေ တကိုးနဲ့ကြွသွားပြီးတော့အဲ့ဒီသူ့ရဲ့နေရာလေးရောက်တော့တောက်လျှောက်ပြိဋိနိဗ္ဗာန်ဆန်းသွားတာထဲထဲကရုပ်တက်တွေအကုန်ပျက်စီးသွားတာပါဘူးဟုတ်လားအဲ့ဒါနဲ့ဆွမ်းကန်ကြီးကြွမလာဘူးကြွမလာဘူးဆိုတော့ရွာသားတွေကလာတော့ဟာနာကလည်းသွေးတွေထွက်ပြီးတော့ပြိဋိနိဗ္ဗာန်ဆန်းနေတာတွေ့တော့ငိုကြယိုကြတော့သူကလည်းလိုက်လာတယ်သူ့မြန်ဘာလုပ်မလဲပေါ့အဲ့ဒါနဲ့နောက်ဆုံးတော့သူ့လက်ချင်မှန်တိတဲ့အခါကျတော့တို့ကိုးကွယ်တဲ့အရှင်ကိုဒီလိုလုပ်ရမလားဆိုတော့ဘရင်တွေဘာတွေကိုတိုင်းနေတာတောင်မရှိတော့ပါဘူးတယောက်တည်းလဲဝိုင်းရိုက်ကြနှက်ကြတယ်နဲ့တခါလဲသေဟုတ်လားသေတဲ့အခါကျတော့ဝီစီငယ်ကြီးကိုရောက် အဲ့ဒီငရေကလွတ်လာလို့အခုပြိတ္တာဖြစ်နေတာတဲ့တန်တူတွေနဲ့သူ့ခေါင်းကိုထုနေတာဟုတ်လားအရှင်မြတ်ရဲ့ခေါင်းကိုအလွန်ပြင်းထန်တဲ့ဝေဒနာဖြစ်အောင် သူလှုပ်တာ哦ဟုတ်လားဘလောက်ခံရခက်မလို့နော်ခေါင်းထဲကနေပေါ့ကြောက်စစ်ခဲထွက်သွားတာဆိုဟုတ်လားအဲ့ဒီဖြစ်ရက်ကိုအကြောင်းပြုတော့မြတ်စွာဘုရားလူမိုက်တက်ထားတဲ့အတက်လူမိုက်တိထားတဲ့အတိဟာသူ့အတွက်အကျိုးမဲ့ဖို့ပဲသူဘလို့သုံးရမယ်မှမသိတာ哦ဟုတ်လားသူ့ရဲ့ဖြူရှင်မှုတွေကိုဖျက်ဆီးတယ် သူ့ရဲ့အသိဉာဏ်ပညာခေါင်းကိုဖြတ်တယ်ဟုတ်လားဒါကြောင့်မလို့ပညာတက်ဖို့တဲ့ဒီပညာကိုဘလို့သုံးရမလဲဆိုတာသိဖို့ကပိုးတောင်အရေးကြီးတယ်လို့ဘုံဘောထင်တယ်ဒါလောကီပညာတွေကိုရည်ရွယ်ပြောတာပါဟုတ်လားဓမ္မပညာကြတော့သူကအသုံးချနေပါတခါလဲပါပြီးသားပဲလေဟုတ်လားလောကီအတတ်ပညာတွေဆိုတာကြတော့ခုနဘုံဘုံပြောခဲ့ပြီပဲဒါတစ်ချောင်းလိုပဲဘယ်နေရာသုံးမလဲခုဆိုကြပါစို့သိပ္ပံပညာရှင်တွေအများကြီးတတ်ကြတာသိကြတာအကျိုးရှိတဲ့နေရာသုံးသလားအကျိုးမဲ့မဲ့နေရာသုံးသလားဘာပေါ်မှာမူတည်ပြီးတော့ သူတို့သုံးတာပေါ်မှာမူတည်ပြီးတော့သူတို့မှာအကုသိုလ်ကုသိုလ်ဆိုတာဖြစ်လိမ့်မယ်ဟုတ်လားကဲလက်နဲ့တည်းအမျိုးမျိုးထွင်ကြမယ်လူတွေသေဖို့ဒုက္ခရောက်ဖို့ဟုတ်လားအဲ့ဒါမျိုးတွေလုပ်မယ်ဆိုရင်အဲ့ဒီအတိအဲ့ဒီပညာကို तू ဘလို့သုံးလိုက်ပြီးတော့သူကိုယ်သူဒုက္ခရောက်အောင်လုပ်ပြီနော်ဘယ်နည်းနဲ့ तू လုပ်တော့သူများကိုဒုက္ခရောက်အောင်လုပ်ရင်းနဲ့လုပ်တာပေါ့စဉ်းစားရမှာကောင်းဘူးလားဒါကြောင့်မလို့ပညာတက်ဖို့တဲ့ဒါလောကီပညာတွေကိုပြောနေတာနော်အခုဒီဥစ္စာလည်းလောကီပညာတွေပါအကျုံးဝင်နေတာဟုတ်ဟုတ်လားပညာတက်ဖို့တဲ့ဒီပညာကို ဘလို့သုံးရမလဲဆိုတာကိုသိဖို့ကအဓိကဟုတ်လားလို့မြတ်စွာဘုရားလက်ထက်ကဟိုအဖြစ်ပြက်တစ်ခုရှိတယ်အဲ့ဒါကြတော့ဒီဘုရားစာပေတွေမှာတောင်မှဘလို့သုံးရမလဲဆိုတာကိုသိဖို့အရေးကြီးတယ်ဆိုတာလေးကိုဟိုစဉ်းစားတဲ့အကောင်းတဲ့အကြောင်းအရာလေးတစ်ခုပေါ့ဟိုကောသလမင်းကြီးနဲ့ဒီတိုင်းသူပြည်သားတွေကတနေ့မှာဒီပင်ဒီခင်္ကာမြစ်ထဲကနေပြီးတော့ရွှေငါးကြီးတကောင်ဖမ်းရတာဘုံမဟောထားရှိပါတယ်ငါးကြီးကအလွန်လှပိုက်ကုန်မှမိတော့ဘင်းကိုလာဆက်တာ ရွှေငါးကြီးပဲဒါပေမဲ့ပါဇက်ဟာလိုက်တာနဲ့လုံးဝအနက်မခံနိုင်ဘူးနန်းတာပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားကိုရှောက်တော့အနှိမ့်ချုပ်ပြီးတော့ပြောရရင်ကတ္တဗမြတ်စွာဘုရားလည်းခါပိဋကသုံးပုံဆောင်ပိဋကသုံးပုံကိုတက်ခဲ့တဲ့ကပိလဆိုတဲ့ယဟန်တဲ့အတတ်ပညာတော့အများကြီးတက်တာပဲနော်ဒါပေမဲ့လို့နောက်ပိုင်းကျတော့ तू ဟာယူဆတွေမှားပြီးတော့နော်တရားကိုမတရားမတရားကိုတရားဝီနည်းကိုမဟုတ်အကုန်လုံးရှောက်ပြီးတော့ကပောက်တီကပောက်ချာပြောကုန်အဲ့ဒီမှာ तू ဖြက်စီးတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့် အဲ့ဒီကံတရားတွေကြောင့်မလို့ဒီလိုမျိုးလာဖြစ်တာဆိုတာဟုတ်လားဒါကြောင့်မလို့ဒီမြတ်စွာဘုရားရဲ့နော်ဒေသနာတွေပေါ်မှာနော်တက်ကြွထားတာကိုအကြောင်းပြုပြီးတော့လည်းပဲဘုံဘုံတို့အကျိုးမဲ့ဟာဖြစ်နိုင်သေးတယ်ဟောဒါကြောင့်မလို့ဟိုလေဒီဆိုတော့ဘုရားကြီးရေးတဲ့တေးတဲ့တစ်ခုရှိတယ်ဘုံဘုံတို့ငငယ်ကအငယ်တန်းမှလာမသိဘူးသင်ရတာတစ်ခုရှိတယ်တပိုင်းကြောင့်ကျက်စာရယုံနဲ့ခက်ပါလာသဘောညံထက်မာနာအပြောတန်တဲ့ဒေါသမန်ထူပွားတယ် စောတကတုဖက်လာရင်သူ့ထက်ငါညင်းတဲ့လူစားတယ်ဟုတ်လားဖះစာတွေအများကြီးတော့သင်ထားတာပဲဒါပေမဲ့ तू ကအပြည့်အစုံဆုံးသင်ထားတာမဟုတ်ဘူးဟိုတစဒီစစဟုတ်လားဒါလေးအဟုတ်ထင်းအဲ့ဒါကိုပြောတာတပိုင်းချောင်ကြက်စာရယုံနဲ့နော်ကွက်တီကွက်ကြားလေးလောက်ရပြီးတော့ကိုယ့်ကိုအဟုတ်ထင်းတယ်နော်တပိုင်းချောင်ကြက်စာရယုံနဲ့ခက်ပါလာသဘောညာထက်မာနာအပြောတန်တယ်ဒေါသမန်ထူပွားတယ်မာနာကလည်းကြီးတယ်စိတ်ကလည်းတိုးတယ်နော်စောတကတုဖက်လာရင်သူ့ထံကညင်းတဲ့လူသားတယ်လာပြီးတော့ သောတကမတက်လိုက်နဲ့သူကညင်းဖို့အရန်သင့်မယ်ပေါ့နော်ဖះဟောမြတ်ဓမ္မခံကိုတက်လေဟန်ရောင်ဝါပရမတ်ပြန်အကြောင်းသမားတို့ထောင်လွှားကြသူထံကအတိညာတထွာလောက်ကနေညာမထောက်ဟောတက်လှပါညာလေးတထွာလောက်နဲ့နက်နဲ့နဲတဲ့တရားဒေသနာတွေကိုပိုင်မီနိုင်မီဆိုတချို့ပြောကြတာတွေရှိတယ်နော်ပရမတ်ပြန်အကြောင်းသမားတို့လေဆိုကြီးသုံးထံနော်ကိုတွေ့တရားဆိုတော့တချို့မှားမှားယွင်းယွင်းပြောကြတာတွေလည်းရှိတယ်ဟုတ်လား ဖះဟောမြတ်တမခံကိုတက်လေဟန်ရောင်ဝါပရမတ်ပြန်အကြောင်းသမားတို့ထောင်လွှားကြတုတ်တက်ငါအတိညာတထွာလောက်ကနေညာမထောက်ဟောတက်လာပါပရိသတ်ထောမနာအောင်စောရဏညံအကောက်တင်နဲ့ကံအကြောက်အတင်းမရှောင်ညင်းညာလူပါပိတကအဆွဲထောင်လျင် အပေပေါင်ဆင်းရလိမ့်လေတဲ့ဆရာတော်ကြီးတုံးတယ်နော်လူတွေအကြိုက်များအောင်နော်စောရဏညံအကောက်တွေနဲ့ပရိသတ်ထောမနာအောင်စောရဏညံအကောက်တွေနဲ့ဆိုတော့ကိုယ့်ကိုအမေးအဖြေတွေနဲ့လူတွေသဘောကျအောင် ကိုယ်ဝိုက်ပြီးတော့ရှောက်ပြောဟုတ်လားကံအကြောက်အတင်းမရှောင်ညင်းညလူပေါင်းနောက်ဆုံးဘာနဲ့ဆုံးတာပိတကအစွဲထောင်းလျင်အပေပေါင်းဆင်းရလိမ့်လေနော်ငါစာတတ်တယ်ဆိုပြီးတော့နော်အစွဲထောင်းမယ်ဆိုရင်တော့အပေပေါင်းရောက်နိုင်တယ်ဆိုတော့ပြောတာဒါကြောင့်မလို့တပည့်ရင်းဆရာတော်ကြီးပြောတဲ့စကားတစ်ခုရှိရဲ့လေကိုမာမတက်စာမတက်ဂါဟကိုက်တက်သည်ဆိုတဲ့စကားလုံးလည်းရှိဟုတ်လားစာရီတော့တက်တယ်ဒါပေမဲ့အဲ့ဒါကိုကျင့်သုံးတာတော့မရှိဘူးတကယ်နားလည်တာမဟုတ်ဘူးပေါ့နော် စာသဘောလေးလောက်ပဲအပေါ်ယံနားလည်မှုနဲ့သွားတဲ့ခါကျတော့ဂါဟတ်ဆိုတာတဏမာနဒိဋ္ဌိကိုပြောတာဟုတ်လားတန်တရားချက်တွင်ကြောင့်တရားဒုက္ခများတဲ့တယ်ဆိုတာကိုပြောတာဟုတ်လားဒါကြောင့်မလို့ဒီဘာဟုတ်သစ္စင်စာတိတ်ပဒီအတိဒီပညာတွေကိုကိုရပြီဆိုရင်ဘလို့သုံးမလဲဆိုတာဘုန်းတို့ဆက်ပြီးတော့နားလည်တဲ့ပညာပါရှိဖို့မလိုဘူးလားလိုတယ်အဲနိဗ္ဗာန်ထိရောက်အောင်သုံးနိုင်ဖို့လိုတယ်ဒါလေးကတော့ဏီကုန်းလေးပေါ့နော်နောက်2မိနစ်3မိနစ်လောက်ဆက်ဖုံဖုံပြီးပါ နိဗ္ဗာန်ထိရောက်အောင်သုံးနိုင်ဖို့လိုတယ်နိဗ္ဗာန်ထိရောက်အောင်ဘယ်လိုသုံးမလို့ဒီလောကီပညာတွေပေါ့အများချမ်းသာဖို့အတွက်အများကျိုးရှိဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့သုံးရမယ်ပေါ့နော်ငါသိထားတဲ့ပညာတွေငါတတ်ထားတဲ့ပညာတွေတတ္တဝါတွေချမ်းသာစေရမယ်ဆိုတဲ့စိတ်နဲ့အသုံးချရမယ်ပေါ့နော် တတ္တဝါတွေဆင်းရဲဖို့အသုံးချမယ်ဆိုရင်တော့ဒါအပေပေါင်သွားမဲ့အတတ်ပညာဖြစ်သွားတာပေါ့ဟုတ်လားတတ္တဝါတွေချမ်းသာဖို့ဆိုရင် तू ကဘာဖြစ်သွားပြီတော့ပါရမီမြောက်တဲ့ကုသိုလ်ကိုဖြစ်သွားတာနော်ပါရမီဆိုတာ ပါရဆိုတာတစ်ဖက်ကန်းနိဗ္ဗာန်ကိုပြောတာဟုတ်လားနိဗ္ဗာန်ကိုရောက်ရှိတတ်တဲ့ကောင်းမှုကြီးတောင်ဖြစ်သွားတာဟုတ်လားဒါကြောင့်ကိုသိထားတဲ့အသည့်တွေကိုတတ်ထားတဲ့အတတ်ပညာတွေကိုဘလို့သုံးမလို့အများအကျိုးကိုရှေ့ရှုပြီးတော့ပါရမီမြောက်အောင်နော်နိဗ္ဗာန်ကိုနော်ရရှိတတ်တဲ့အကြောင်းအထောက်ပံ့ဖြစ်အောင်ဒီဘုံဘုံတို့အသုံးချတတ်ဖို့မလိုဘူးလားပုတ်ဖဲနဲ့ငါသိတယ်ငါတတ်တယ်ဆိုရင်မာမနာတွေနဲ့ဆိုလို့ရှိရင်ဒီမာနတွေကကိုယ့်ဘာဖြစ်သွားမလို့ဖြစ်စည်းမှာနော်ဒါကြောင့်မလို့ရွှေကျင်စတော်ဘုရားကြီးပြောတာလည်းရှိတယ်လူတယောက်က နော်အာဇာနည်မြင်းကြီးအလွန်ကောင်းတဲ့အတ္တရိုလ်မြင်းကြီးပြန်မတက်ပြီးတဲ့ကောင်းတဲ့မြင်းကြီးတကောင်ရပြိုင်မြင်းကြီးပိုင်တော့နော်အဲ့ဒီမြင်းကြီးကိုတက်စီးတာနော်သိပ်ပြီးတော့မပိုင်မနိုင်တဲ့အခါကျတော့မြင်းဘောကကြာပြီးတော့ပေါင်ကျိုးရောတဲ့ဟုတ်လားအဲ့တော့ဒီမြင်းကြီးကိုပိုင်တာကောင်းတယ်လို့ပြောမလားပိုင်တာမကောင်းဘူးလို့ပြောမလားနော်ပေါင်ကျိုးမှမြင်ရင်တော့မပိုင်တာကောင်းသေးတယ်လေဟုတ်တယ်မို့လားစဉ်းစားကြည့်နော်ဇာဆရာတော်ကြီးပေးတဲ့ဥပမာဟုတ်လား ပစ္စည်းတွေပေါ်ပြီးတော့မလှူရမတမ်းရဖြစ်မယ်ဆိုလို့ရှိရင်လေဒီပစ္စည်းမပိုင်တာကောင်းသေးတယ်ဆိုတော့အပြောနဲ့လေစတော်ကြီးပြောထားတာတွေရှိတယ်ဟုတ်လားမိမတရားရုပ်ရည်အစဉ်လှပလို့နော်မိမရှင်ဖြစ်သွားတယ်ဆိုရင်မလှတာကောင်းသေးတယ်ပေါ့ဆိုလိုတဲ့အဓိပ္ပာယ်ကဒါဥမာလေးကိုပြောတာနော်မြင်းကြီးဘလောက်ကောင်းကောင်းသူ့စီလို့လိမ့်ကြပြီးတော့ပေါင်ကျိုးရမှာဆိုရင်တော့မပိုင်တာကောင်းသေးတယ်မစည်းရတာကောင်းသေးတယ်ပေါ့နော်ဟုတ်လားအဲ့ဒါဒါပညာနဲ့ပတ်သက်ပြီးတော့ပြောပြတာဟုတ်လားဒါဘုံဘုံတို့တဏှာကြီးထိုးတော့မယ်နော် အဲ့တော့အချိန်တော်ပါပဲအဲ့တော့ဒီနေ့ပြောခဲ့တာတွေနော်ဘာတွေတော့ဘာဟုတ်သစ္စာသိပ္ပဟုတ်လားမင်္ဂလာတရားနှစ်ပါးနော်နှုတ်မှုပညာလက်မှုပညာဝိဇ္ဇာသိပ္ပနော်နောက်ဆုံးလောကီပညာကနေပြီးတော့နိဗ္ဗာန်ရအောင်ဘယ်လိုလုပ်ရမလဲဆိုဒီအထိမြင်မာတဲ့ပညာအလုံးဒီထဲမှာအကျုံးဝင်နေပေါ့နော်အဲ့တော့အဲ့ဒီပညာတွေကိုဘုံဘုံတို့နော်တန်ဖိုးဒါအများကြီးပြောခဲ့ပါတယ်ဟုတ်လားဒီပညာကြီးရင်ကြီးသလောက် ကိုလည်းချမ်းသာမယ်ကိုအတိုင်းဝိုင်းကိုနဲ့ဆက်ဆက်ရနောက်ဆုံးကမ္ဘာလောကကြီးကိုပါချမ်းသာအောင်လုပ်နိုင်တဲ့အနေအထားထိရောက်အောင်ပညာကိုကြီးရင်အောင်လုပ်နိုင်ရင်ပညာကြီးသွားမှာပဲဟုတ်လားနောက်ဆုံးမြတ်စွာဘုရားအဲ့ဒီပညာကြီးအောင်လုပ်ခဲ့လို့မြတ်စွာဘုရားကြောင့်တတ္တဝါတွေအများကြီးချမ်းသာကြတာမရှိဘူးလားရှိတယ်ဒါပညာရဲ့စွန့်ရည်တတ္တိတွေကိုပြောတာပါဟုတ်လားအင်းပြီးတော့အဲ့ဒီပညာကိုဘလို့ရှာမလို့ပညာကိုရှာလောင်မှုသိတဲ့စိတ်နော်ယဉ်နစ်နေတဲ့လူလေးစားတယ်လို့မျိုးဟုတ်လားစွမ်းအာဟာရကိုရှာတဲ့နော်ယဟန်ဟာအိမ်စင်မလက် ဟုတ်လားအချိန်ကာလတိုင်းမှာဒါကိုစူးစမ်းသလိုမျိုးဟုတ်လားပညာရဖို့စူးစမ်းမယ်ဒါပြောရနော်ပြီးတော့နောက်ဆုံးဒီပညာကိုဘလို့သုံးမလဲပညာမသုံးတတ်ရင်တော့ကိုတက်ထားတဲ့ပညာကိုဘာလို့မလို့တတ်လိမ့်မယ်ဆိုတာကိုနားလေရမယ်ဟုတ်လားအဲအဲ့ဒါလေးတွေကိုဘုံဘုံတို့ပြောပြနော်ဒါကြောင့်ပညာလည်းရှိအောင်လုပ်ရမယ်ဒီမင်္ဂလာလည်းရှိအောင်လုပ်ရမယ်ဒီမင်္ဂလာရှိပြီဆိုရင်လည်းပဲ နော်ဆက်ပြီးတော့မင်္ဂလာတွေပွားတဲ့ပွားတိုးတဲ့တိုးအောင်ဘုန်းတို့ဆက်ပြီးတော့ဘာလုပ်ရမလို့ကြိုးစားရမယ်အဲ့ဒါပါတော့အများချမ်းသာဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့နော်အင်းဒါကြောင့်မို့လို့ဘာဟုတ်သစ္စင်စသိပ္ပင်စမင်္ဂလာတရားနှစ်ပါးပေါင်းပြီးတော့ပြောပါတယ်နော်ကိုကိုကိုမင်္ဂလာရှိအောင်ကြိုးစားနိုင်ကြတယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမြင်သည့်အထိအမြင့်မားဆုံးမင်္ဂလာရောက်သည့်အထိဟုတ်လားဆက်နိုင်ကြတယ်ဆက်ပြီးတော့သွားနိုင်ကြတယ်နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သော ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတတိ